မိနစ်90တနာရီခန့်မြတ်အချိန်ပြီးတော့တရားဒေသနာများနာယူမှသားကြရပါဒီကနေ့သာသနာတော်နှစ်2566ခုကောဇာနှစ်1384ခုဝါဇိုလာပြီးတော့12ရက်2022ခုနှစ်ခုနှစ်လပိုင်း24ရက်တနင်္ဂနွေနေ့ညချမ်းခါကာလမှာပြင်ဦးလွယ်မြို့နယ်ပြင်စာရွှေချောင်းတစ္ဆာရွှေစီကျောင်းတိုက်အတွင်းမှာ ဇေယျကျင်းပကြတဲ့ online ဓမ္မဒါနဓမ္မပူဇာတရားပွဲတပည့်မှာဘုံဘုံတို့ဒီကနေ့ညဓမ္မဒါနကုလို့ရှင်များဖြစ်ကြတဲ့ပုံညာတိရီအဖွဲ့ရဲ့38ကြိမ်မြောက်ရှုပေါင်းကုသိုလ်ဖြစ်ဖြစ်ဒီကနေ့ညတရားတော်မြတ်ကိုနာယူကြည်ညိုကြမယ်တရားတော်မြတ်ကိုဟောကြမယ်ပေါ့နော်အဲ့တော့ဘုံဘုံတို့ဒီကနေ့တရားဒေသနာများကိုနာယူကြည်ညိုနေကြတယ် တရားဓမ္မပေါင်းတော်ကောင်းတို့ကိုဘာတရားများဟောဖို့စီစဉ်ထားလဲဆိုတော့မနေ့တုန်းကတရားရဲ့အဆက်နော်အာရယနာတုတ်တံပိုင်းနှစ်ဘုန်းတို့ခုတ်တကနိကေတုတ်တံနိပပါဠိတော်နောက်ဆုံးပိုင်းမှာလာရှိတဲ့ပါရယနာဝတ်ပါရအယနာပါရနိဗ္ဗာန်တည်ဟူသောတဖကံအယနာရောက်စေတတ်တဲ့လမ်းငြိမ်းအေးရာရောက်စေတတ်တဲ့ နေမှလမ်းမှလို့ဒီလို အတိတ်ပဲရတဲ့တရားဒေသနာတော်ကြီးကိုဒါဒီကနေ့အပိုင်းနှစ်အဖြစ်ဖြင့်လာယူကြည်ညိုကြမယ်ပေါ့။တော့ဒီကနေ့ပြောမယ့်တရားစကားကိုဆက်ဆက်မှုလေးရှိသွားအောင်မနေ့ကပြောခဲ့တာလေးကိုအချင်းချုပ်ကလေးပြန်ပြီးတော့နှလုံးသွင်းကြည့်နော်။မနေ့ကမြတ်စွာဘုရားရဲ့ထံတော်မောက်ကိုဘာဝရီယတိဆရာကြီးရဲ့တပည့်16ဦး အဲ့ဒီတပည့်ကြီးဆက်ချက်ဥမှာလည်းပဲတူတူလျင်တပည့်ပေါင်း1000စီပါတဲ့အတွက်ကြောင့်နော်16000ကျော်လောက်သောယသိလီမြတ်စွာဘုရားရဲ့ရှေ့တော်မှောက်မှာရှိနေကြတယ်မြတ်စွာဘုရားဒီကိုသူတို့သွားတော့တရားဒေသနာပွဲကြီးဖြစ်မှာပဲရှုပြီးတော့လိုက်လာကြတဲ့ပိဋကတ်တွေလည်းများစွာရှိလိမ့်မယ်ပေါ့နော်အဲ့လိုပိဋကတ်ကြားထဲမှာမြတ်စွာဘုရားကိုသူတို့ကစိတ်နဲ့မေးလို့မြတ်စွာဘုရားကနှုတ်တော်ကနေဖြေတယ်မနေ့ကမေးခွန်း9ခု နောက်ဆုံးမိကုံးနှစ်ခုကဘာလဲတော့ဥကောင်းနဲ့တူသောအရာဥကောင်းကိုဖြုတ်ချနိုင်တဲ့အရာတတ္တဝါတူတယောက်မှာဥကောင်းသည်ရှင်သန်ဖို့အတွက်အဓိကအကြဆုံးအရေးပါဆုံးအင်္ဂါအစိတ်ပိုင်းပါနော်ဘုံတို့ဘဝတန်တရားဒုက္ခဆက်ကြီးလဲပတ်နေတဲ့နေရာမှာအရေးပါဆုံးအခန်းကဏ္ဍကနေကြိုးကင်ချဲလဲနေတဲ့ဥကောင်းနဲ့တူတဲ့တရားပါလဲလို့မင်းရဲ့အဝိဇ္ဇာ ခန္ဓာဟာဆင်းရဲခြင်းမျှတာဖြစ်တယ်လို့မသိတဲ့နံပါတ်1အဝိဇ္ဇာလိုချင်မှုလောဘသည်ဒုက္ခဖြစ်ခြင်းရဲ့အကြောင်းတရားဖြစ်တယ်ဆိုတာမသိတဲ့နံပါတ်1အဝိဇ္ဇာလောဘငြိမ်းမှသာလေဒုက္ခတကယ်ငြိမ်းလိုက်မယ်ဆိုတဲ့အမှန်တရားကိုမသိတဲ့တတိယအဝိဇ္ဇာလောဘငြိမ်းပြီးတော့ဒုက္ခငြိမ်းဖို့ဆိုလို့ရှိရင်ပုဂ္ဂိုလ်တ attva မရှိဘူးအကြောင်းအကျိုးဖြစ်စဉ်နေ အိဋ္ဌဒုက္ခအနတ္တမြတာဖြစ်တယ်လို့အမှန်သိတယ်။တမာဒိဋ္ဌိခေါင်းဆောင်တဲ့မဂ်ကင်၈ပါးကိုပွားများမှကြိုးစားမှအထုံမှသာလေလောဘငြိမ်းပြီးတော့တကယ်ဒုက္ခငြိမ်းတဲ့စစ်မှန်တဲ့ချမ်းသာကိုရမှာလို့ချမ်းသာခြင်းရဲ့အကြောင်းတရားနိလန်းအမှန်ကိုမသိတဲ့နံပါတ်၄အဝိဇ္ဇာအဝိဇ္ဇာဘယ်နှမျိုးတော့၄မျိုးဒါကိုတတိယဘုရားကြီးကဘယ်လိုရေးပြ အမှန်လေးချက်သဘောနဲ့ကိုဘုံဝက်ကွယ်ကအဝိဇ္ဇာဟုမဟာတမမောင်ကြီးကြတဲ့ဘဝမြုံတိုက်ရှင်ရှင်အိုက်သားအမိုက်မီးစာဤခန္ဓာကိုတွေ့တာတမှုအကြောင်းပြု၍အကုသလဓမ္မညစ်ဆိုးအပြစ်မျိုးကိုကြိုးကြိုးပမ်းပမ်းနေရင်ထမ်းသည် ပေလံဘီဇအပုံညနှင့်ဘဝနောင်ခတန်တရာလည်းလူရနဉ္ဇန်စည်းစိမ်သွမ်းကုန်ချမ်းသာအတိအထင်ညှိလျက် အထင်ညိလျက်ဂတိနောင်ကိုကောင်းစေလို၍ကုတုအယုအမျိုးမျိုးကိုကြိုကြိုစာသာပြုတုံများကဆေပါပုံညအာနင်ဇဟုဘဝနီးရင်ပွားတုံလျင်းသည်ဟိုခင်ဝတ်နယ်ရှိသည်ဒုက္ခတွေဘာကြောင့်ရှိနေတာတော့ဒုက္ခဆယ်ကြီးဘာကြောင့်မရက်တာတော့ဒုက္ခတန်လျာကြီးထဲမှာဘာကြောင့်ကြားနေတာတော့ဆိုတဲ့အကြောင်းတရားအဲ့ဒါလိုလေးရေးပြတယ်နော် ဒါကြောင့်ဥကောင်းနဲ့တူတဲ့တရားပါတော့အဝိဇ္ဇာအဲ့ဒီဥကောင်းကိုဖြတ်ချမဲ့တရားကဘယ်တရားတော့ဝိဇ္ဇာအတိဉာဏ်ပညာအလိမ္မာတရားဟုတ်လားအဲ့ဒီဝိဇ္ဇာဆိုသောတရားသည်သူ့ကြီးတကိုယ်တော့လှုပ်ရှားနိုင်တာမဟုတ်ဘူးသူ့မှာအချံရံရှိဖို့လိုအပ်တယ်အဲ့ဒီအချံရံကဘာလဲတော့တတိတတ္တာတတိတမာတိဟိသန္နဝရိယေနတန်ယုတာဟုတ်လားတဒါ တတိဝရိယသန္နာသန္နာဝရိယနော်တရားတတိတမာတိသန္နာဝရိယအဲ့ဒီတရား၅မျိုးခြံရံထားတယ်ဝိဇာဆိုတဲ့အတိဉာဏ်ပညာနော်တန်တရားဝိစင်းရဲ့အဓိကလက်သေးတဲ့အခါအကြောင်းတရားကြီးဖြစ်တယ်အဝိဇ္ဇာတည်းဟူသောဥကောင်းကိုဖျက်ချမယ်တရားအဲ့လိုမျိုးမြတ်စွာဘုရားဖြေကြတော့ယသိတွေအကုန်လုံးကတဟတပိညုတဘုရားပဲလို့ ယုံကြည်မှုကိုပြည့်ပြည့်ဝဝရတဲ့အတွက်ကြောင့်အလုံးရှ िख ိုးကြကြောကြအဲ့ဒီမှာမြတ်စွာဘုရားသူတို့ကိုကျမ်းပါစေချမ်းသာစေအဲ့လိုမျိုးမေတ္တာပြုပြီးတော့သင်တို့မေးလို့တဲ့မေးခွန်းတွေမေးကြလို့ခွင့်ပြုဒီရောက်သွားနော်မနေ့ဟုတ်လားအဲ့တော့ဒီတပြည်ကြီး16ရောက်လာအစီအစဉ်တိုင်းပဲမေးခွန်းတွေမေးကြမယ်အစီအစဉ်တိုင်းဆိုတာကကြီးစဉ်ငယ်လိုက်ပေါ့အဲ့ဒီမှာအကြီးဆုံးတစ်ဘက်ကဇူရုံဆိုအစီတရတိတဲ့ အဇိတလူလဲလို့ဇာတော့အဲ့လိုလေးရေးတယ်အဇိတဘာနဝနော်သူ့မှာလည်းပဲတပည့်တထောင်ရှိတယ်သူမေးတာကမေးခွန်း၈ချက်မေးတယ်ကာထာ၄ပုဒ်ဖြင့်မေးတယ်အဲ့ဒီမေးခွန်းလေးကိုပြေလည်အောင်ဖြေပြီးတဲ့အဆုံးမှာသူဟာယန္တာဖြစ်တယ်သူ့ရဲ့တပည့်တထောင်ကလည်းယန္တာဖြစ်တယ်သူတို့မေးတဲ့မေးခွန်းလေးဟာဘလို့မေးခွန်းလေးလဲလို့ဘုံဘုံတို့စီသိကြည့်တဲ့အခါမှာ ဒီတန်တရားဝိဒုက္ခကလွတ်မြောက်ရာလွတ်မြောက်ကြောင်းကိုဥတည်ပြီးတော့မေးထားတဲ့မေခွန်းလေလောကီကြီးပွားရေးချမ်းသာရေးအတွက်မေးထားတဲ့မေခွန်းမျိုးမဟုတ်ဘူးဘဝကလွတ်မြောက်ဖို့အတွက်ရည်ရွယ်ပြီးတော့မေးထားတာသူတို့မှာအခြေခံအဖြစ်ဘဝဟာဆင်းရဲခြင်းများတာဖြစ်တယ်ဒီဘဝကလွတ်မြောက်ဖို့လိုအပ်တယ်ဆိုတဲ့အမြင်မှန်ရှိကြပြီးသားလို့ဆိုနိုင်တယ်ပေါ့နော်ဒါကြောင့်ဘဝကလွတ်မြောက်ဖို့အတွက်မေးတာဘဝကြီးပွားဖို့အတွက်မေးတာမဟုတ် ဒီဘဝကနေအဆုံးစွန်လွတ်မြောက်သွားဖို့ဒီဘဝထဲမှာအစဉ်ပြေုံလောက်တင်သူတို့မျှော်မှန်းတာမဟုတ်ဘူးဟုတ်လားဒါကြောင့်ဘုန်းဘုန်းတို့ဒီထဲမှာလောကီကြီးပွားရေးတွေပါတွေဘာမှမျှော်လင့်စရာမရှိဘူးเนาะတကယ်တမ်းကပါလေဘဝထဲမှာချမ်းချမ်းသာသာနေဖို့ဆိုတာတည်းဒီဘဝဒုက္ခတွေကလွတ်မြောက်ဖို့ဆိုတာကသာဘုရားသာသနာနဲ့တွေ့တဲ့အခါမှာအရေးအကြီးဆုံးအရေးအပါဆုံးရည်မှန်းချက်ထားရမယ့်လုပ်ငန်းစဉ်ကြီးလို့မဆိုနိုင်ဘူးလားဗျာဆိုနိုင်တယ် အဲကြောင့်မလို့ဘုံဘုံတို့ဒါလေးကအခြေခံအဖြစ်မိကုန်းတွေကလိမ့်တဲ့အတွက်ကြောင့်စိတ်ဝင်စားမှုရှိဖို့အတွက်ရှင်းလင်းပြောပြတဲ့သဘောအမြတ်စွာဘုရားဟောတာလည်းရှိတယ်လေအညာဟိလာဘုပဏိတာအညာနိဗ္ဗာန်ဂါမိနိအညာဟိလာဘုပဏိတာလက်လာပါတွေရဖို့ပစ္စည်းဥစ္စာတွေပေါ်များဖို့ဘဝထဲမှာကြီးပွားဖို့တိုးတက်ဖို့ဆိုတဲ့လမ်းကတလမ်းမှာတဲ့အညာနိဗ္ဗာန်ဂါမိနိ စိတ်ထဲမှာလောဘဒေါသမောဟနဲ့ထုံမတဆင်ကင်းကွာပြီးတော့စိတ်ရဲ့ငြိမ်းအေးမှုအစစ်အမှန်ချမ်းသာကိုရဖို့လမ်းကတလမ်းမှာတဲ့လမ်းမတူဘူးနော်ဟုတ်လားဒါကြောင့်မိမိတို့ကဘယ်လမ်းကိုရှောင်လာတော့ကိုကိုကိုမေးဖို့လိုတယ်ဟုတ်လားဘယ်လမ်းကိုရှောင်ပါလဲဆိုတာကဘယ်ပန်းတိုင်ကိုရောက်ချင်တာလဲဆိုတဲ့မေးခွန်းကိုအရေးပြင်းအရင်ပြေလဲထားမှဘယ်လမ်းကိုရှောင်ပါလဲဆိုတာကရွေးချယ်လို့အဆင်ပြေမှာနော်ဟုတ်လား အဲ့တော့ကိုကဘာကိုတန်ဖိုးထားတာတော့ကိုကဘာကိုရကျင်တာတော့ခုဒီယသိတွေကတော့ဘာကိုတန်ဖိုးထားနေတာတော့လွတ်မြောက်မှုကိုတန်ဖိုးထားတာဒီနေရာမှာပါချုပ်ဆိုတော့ရေးရတော့ဘာလေးရှင်းပြတော့ဆိုတော့သူတို့ကစိတ်အကြီးအသွေးတွေမြင်မာဖို့အတွက်အဓိကထားပြီးတော့အလုပ်လုပ်ကြတာတဲ့နော်စိတ်ထဲမှာသူတော်ကောင်းဓာတ်တွေကြီးပွားဖို့အတွက်အဓိကထားပြီးတော့အလုပ်လုပ်နေကြတာအခုခေတ်ကျတော့အဲ့လိုမဟုတ်ဘူးတဲ့ရုပ်ပိုင်းဆိုင်ရာတွေတိုးတက်ဖို့ကြီးပွားဖို့ပဲလုပ်နေကြတာ မြင်ဖို့ကြိုးစားတဲ့နေရာမှာကောင်းတဲ့ထက်ကောင်းတာကိုမြင်ရဖို့ကြားဖို့ကြိုးစားတဲ့နေရာမှာလည်းကောင်းတဲ့ထက်ကောင်းတာကိုကြားရဖို့ဟုတ်လားရုပ်ပိုင်းဆရာတွေကတော့တိုးတက်အောင်ကြိုးစားတဲ့အတွက်ကြောင့်တကယ်ကိုအမခမ်းပါပဲအံ့ဩစရာကောင်းလောက်အောင်တိုးတက်တယ်ဒါပေမဲ့တစ်ဖက်ဆောင်နေကြီးဖြစ်တယ်ပေါ့စိတ်ပိုင်းဆိုင်ရာကတော့အလုံးဟာမဖြစ်နေတော့ချွတ်ချုံကြတယ်ပေါ့နော်ဒါကတော့သူ့တဘာဝပဲလေကြိုးစားတဲ့ဘက်မှာရှေ့ရောက်သွားမှာပဲဟုတ်လား တော့တစ်ဖက်ကဘာဖြစ်လာလဲဆိုတော့ရုပ်ပိုင်းဆိုင်ရာမှာတိုးတက်ဖို့ကြီးပွားဖို့ကြိုးစားတဲ့အခါမှာတဘာဝအတိုင်းပဲလောဘဒေါသမောဟတွေကကြီးလာမှာပဲနော်ဒေါသကြီးလာပြီဆိုရင်အလုံးဟာပူလောင်ကြရတယ်ပင်ပန်းကြရတယ်အဲ့ဒီဒေါသဘာကြောင့်ကြီးရတာတုံးလို့မင်းလိုချင်မှုဖြစ်ခြင်းမှုလောဘဆိုတဲ့အခြေခံအကြောင်းတရားကြီးကကြီးနေလို့ဒေါသတွေကကြီးကြရတာဒါနဲ့အဲ့ဒီလောဘကတော့ဘာကြောင့်ကြီးနေကြရတာတုံးလို့စိစိကြည့်ရင်ဘဝရဲ့သဘောကိုအမှန်မမြင်ပဲနဲ့ ချမ်းသာအစစ်အမှန်ဆိုတာဘာဆိုတာမသိပဲနဲ့မသိမှုအဝိဇ္ဇာဖုံးလွှမ်းထားတဲ့အတွက်ကြောင့်လောဘဓာတ်တွေကကြီးထွားနေတာဟုတ်လားဒီသဘောတဘာဝလေးတွေကိုအခြေခံဒီမေခွန်းလေးတွေရဲ့အဖြစ်အမေးအဖြေတွေကိုဘုံဘုံတို့နာယူမှတ်သားမှုမပြုတ်သေးခင်မှာဘာကြောင့်ဒီလိုလေးနဲ့တဲ့မေခွန်းတွေကိုသူတို့မေးကြတာတော့ဆိုတာလေးကိုဘုံဘုံတို့ရှင်းရှင်းလင်းလင်းသဘောပေါက်ထားဖို့ပြောပြတယ်နော်မေခွန်းပဲချက်မေးမှာတော့ရှင်းချက်မေးမယ်တဲ့ အဲ့ဒါပထမဂါထာဖြင့်ပေကွန်၄ချက်စပြီးမိတယ်ကေနတုနိဥတော်လောကောကေနတုနပကာတတိကိတ္တာပိလေပနံဖြူတိကိန္တုတတ္တမဟဗေယအိဗေဘာပြောလို့ရသော်ဗျာတဲ့ကေနအဘေတရားတိလောကောလောကနိဥတော်အတုဘုံလွန်ထအပ်ပါလေလောကကြီးကိုဘယ်တရားကလွှမ်းခြုံထားတာတော့ဘုံလွန်ထားတာလို့တဲ့ ဒီနေရာမှာလောကဆိုတာတတ္တလောကသင်္ခါရလောကဩကာသလောကလို့လောက၃မျိုးရှိတယ်လို့မှတ်သားဘူးလေနော်အဲ့တော့လောကကိုဘယ်တရားကြီးကပုံလွှမ်းထားတာတော့လွှမ်းခြုံထားတာတော့အုပ်ထားတာတော့ဖုံးထားတာတော့ဆိုတဲ့နေရာမှာလောကဆိုတာဘာကိုပြောအောင်ဆိုတတ္တဝါတွေကိုပြောတာဘုန်းတို့တွေအပါဝင်အလုံးသောတတ္တဝါတွေကိုဘယ်အရာကပုံလွှမ်းထားသလဲတဲ့ဒါနံပါတ်1မေကုံနော်နောက်နံပါတ်2မေကုံနောက်ကိနတုနပကတတိ ကေနဘေတရားကြောင့်လောကောလောကသည်နတ်ပကတတိမထင်ရှားပဲဖြစ်နေရတယ်လေအပေါ်လွင်ပဲဖြစ်နေရတယ်လေတတ္တဝါတွေကဘာကြောင့်မထင်မရှားဖြစ်နေရတာလေထင်ရှားတယ်ဆိုတာလေးကိုပါချုပ်ဆိုကြီးကဒီမှာအယောင်တောက်တယ်သူအဲ့လိုလေးပြောတယ်လူတွေဘာလို့အယောင်မတောက်ဖဲဖြစ်နေရတာတော့ဟုတ်လားလူတွေဘာကြောင့်ပေါ်လွင်ထင်ရှားမှုမရှိဘဲနဲ့မိန်နေရတာတော့ပျောက်ကွယ်နေရတာတော့ရှိလို့ရှိမှတော့မသိတဲ့အနေအထားကိုရောက်နေကြတတ်တော် ဘာလို့အဲ့လိုမထင်မရှားဖြစ်နေရတယ်လေတဲ့ဒါနံပါတ်1မေးခွန်းစိတ်ဝင်စားစရာလေးတွေပါပဲဟုတ်လားနောက်နံပါတ်3မေးခွန်းကကိတ္တာပိလေပနံပြုတိကိတ်အဘေတရားကိုနော်အတ္တဟောဒီလောကကြီးနော်အဘိလေပနံကညိတတ်တဲ့တရားလို့ဖြူမိဖြူတိရသော်ပြန်ဆိုမလဲတဲ့လောကမှာကညိတတ်တဲ့တရားဆိုတာဘယ်တရားလဲကတ်နေတယ်ညိတတ္တဝါတွေနော်ကညိနေတယ် အဲ့ဒီကညှိနေတဲ့တရားဘယ်တရားလဲလို့မေးတာနောက်နံပါတ်၄မေးခွန်းကကိန္တုတတ္တမဟဗေယကိန္တုတတ္တမဟဗေယကိင်အဘေတရားသည်တတ္တအဲ့ဒီလောကကြီးရေနော်ထိုလောကကြီးမဟဗေယအလွန်ကြီးမားတဲ့ဘေးဖြစ်မလေဒီလောကကြီးရေအလွန်ကြီးမားတဲ့ဘေးတွေဆိုတာဘာလို့ပြောတာလဲမေးခွန်းဘယ်နှချက်တော့၄ချက်နော်ဘေးတရားကတတ္တဝါတွေဒီဟူသောလောကကြီးကိုဖုံးလွှမ်းထားတဲ့ နော်ဘယ်တရားကြောင့်တတ္တဝါတွေဟာမထင်မရှားဖြစ်နေကြရတယ်လေနော်ဘယ်တရားကိုလောကကြီးမှာတွေ့တာကန့်ညိတတ်တဲ့တရားလို့ဆိုမလဲတနည်းအားဖြင့်တတ္တဝါတွေဟာဘာကြောင့်တွေ့တာကန့်ညိနေကြတာလို့ဟုတ်လားနောက်ဆုံးကဘာလဲလောကကြီးရဲ့အလွန်ကြီးမားတဲ့ဘေးဆိုတာဘယ်ရာကိုပြောတာတော့တဲ့အဲ့လိုမြတ်စွာဘုရားကိုမေးတော့မြတ်စွာဘုရားကကာထာတစ်ပုဒ်နဲ့ပြန်ပြီးတော့ဖြေပြန်အဝိဇ္ဇာယနိဝတ္တောလောကော ဝေဝိစာပမာဒာနပကတတိဇဗ္ဗပိလေပနံဖြူမိဒုက္ခမတ္တမဟဗေယတတိချာရလေးအာယုံဆက်ပြီးနာယူကြည့်မယ်နော်လောကဟောဒီလောကကြီးကိုအဝိဇ္ဇာရမတိမှုအဝိဇ္ဇာတရားကနိဝတ္တပုံလွှမ်းထားတယ်။ဘုန်းဘုန်းတို့တွေတတ္တဝါတွေအားလုံးဘယ်ရာကဖုံးလွှမ်းထားသလဲလို့မေးရင်မတိမှုကဖုံးလွှမ်းထားတယ်။မတိမှုကဖုံးကွယ်ထားတယ်။မတိမှုကပိတ်ဆို့ထားတယ်။ ဘုန်းတို့ရှေ့ဆက်သွားလို့မရအောင်ဘယ်ဟာကပိတ်ထားလဲဆိုရင်မသိမှုကပိတ်ထားတာအလုပ်တစ်ခုလုပ်မယ်ကဲဥမာပြောမသိဘူးဆိုတာလည်းအဲ့ဒါရှေ့ဆက်လို့မရတော့ပိတ်သွားရက်သွားနော်သေချာလေးမြင်အောင်ကြည့်ဟုတ်လားမသိမှုဟာဘုန်းဘုန်းတို့ကိုမလုပ်တာပုံလွှမ်းတာဘုန်းဘုန်းတို့ကဘုန်းဘုန်းတို့တိတလောက်နေပေလေးထဲမှာပဲကျင်လည်နေကြတာဘုန်းဘုန်းတို့တိတာရဲ့ဟိုဘက်ဗာရောက်သွားမသိတာရောက်သွားနော်မသိတာတွေကိုဘုန်းဘုန်းတို့သွားလို့ရသေးလားမရဘူး သေချာစဉ်းစားနော်အဲ့တော့ဘုန်းဘုန်းရဲ့စိတ်ဟာတကယ်တမ်းကမတိမှုရလွှမ်းခြုံမှုလက်အောက်မှာပဲရှိနေတယ်ဒါကြောင့်မြတ်စွာဘုရားကအဝိဇ္ဇာကတဘိခွေပဇာအန္တဗုဒ္ဓပိယောနတ္ထာအစရှိသဖြင့်တထာဂတဣစရိယတုတ်တံမှာမြတ်စွာဘုရားဟောတတာရှိတယ်တတ္တဝါတွေရဲ့သဘောတဘာဝကိုဝေဖန်ပြတဲ့နေရာမှာတတ္တဝါတွေဆိုတာကာမကိုယ်တန်တယ်ပြောကြပြောစရာရှိတယ်ကာမ၌တိုင်ပြောကြတယ်ဟုတ်လားတတ္တဝါတွေဆိုတာမာန၌တိုင်ပြောကြတယ်မာနပဲပြောစရာရှိတယ် တတ္တဝါတွေဟာပူလောင်မှုမငြိမ်းချမ်းမှုမှာပျော်ကြတယ်ပူလောင်ခြင်းမငြိမ်းချမ်းခြင်းပဲသူတို့မှာပျော်ကြရှိတယ်အဲ့လိုဟောပြီးတဲ့နောက်မှာ၄ခုမြောက်ပါဟောလို့ဆိုဟောဒီတတ္တဝါတွေဟာအဝိဇ္ဇာကတ္တာမတိမှုမှာဖြစ်နေကြတယ်တဲ့ကိုယ့်ရဲ့တရားမတိမှုဖြစ်နေတာနော်ဒီဥစ္စာကနားလည်ဖို့နည်းနည်းလေးတော့ခက်တယ်ဒါပေမဲ့ဉာဏ်ထက်ထက်ထက်ထက်လာလေဒါကိုသဘောကျလေဖြစ်နေပြီငါဘယ်နဲ့ယက်နေတင်တာတော့ယက်တည်နေတာတော့ငါမတိမှုမှာပဲယက်တည်နေတာဆိုတာပေါ့တဖြည်းဖြည်းနဲ့နားလည်လာလိမ့်မယ်ဟုတ်လား အဝိဇ္ဇာကတံမတိမှုမှာ ဖြစ်နေကြတယ်ဘလောက်ထိတောင်သူတို့ဖြစ်နေတော့ဆိုရင်မြတ်စွာဘုရားအဲ့ဒီမှာပုံပေါ်အောင်ပြောတယ်အန္တဗုဒ္ဓပရိယောနတ္တဥတပွဲဖြစ်နေတယ်တဲ့နော်ငှက်ဥတို့ကြက်ဥတို့ထဲမှာတတ္တဝါလေးရှိဟုတ်လားသူတို့ကဘယ်ထဲမှာနေရတော့ဥကွန်လေးထဲမှာပဲနေတယ်သူတို့ပြင်ပလောကကြီးရဲ့ကျေပြန့်တဲ့အနေအထားတွေကိုအခြေအနေမှန်တွေကိုသူတို့သိသလားသူတို့သိတာလေးဟာသူတို့ရဲ့ဝန်းကျင်လေးတကက်ချင်းချင်းကလေးဥလေးထဲမှာပဲသိနေတာ ။ဦးတို့ရဲ့အတိစိတ်ကတော့ဘယ်လောက်ရှိမလို့ထင်လဲ။ဟွန်းဘာမှမကြည့်ဘူးနော်။ကိုဒီဒီမြင်ဖို့ကြားဖို့ဒီဒီကိုစိတ်ကူးစိတ်တန်းလေးနဲ့ကိုဟာကိုကိုအစီမံကိန်းချပြီးတော့ကိုနယ်ပယ်လေးတဲ့ကိုပဲမလုပ်နေတော့ကိုကလေးကိုပဲအမှန်တင်ပြီးတော့နေနေတာပေါ့။ဟုတ်လား။ပရိယောနတ္တာမတိမှုကညှိရှက်ထား၏တဲ့။ညှိရှက်ထားတယ်ဆိုတာဘယ်လိုလေးဘုံဘုံပြောရင်လို့ဆိုတာဆိုကြပါစို့။ကင်းကောင်တကောင်ကသူ့ရဲ့သားကောင်ကိုမိပြီဆိုလို့ရှိရင်ပထမဦးဆုံးသူကင်းမေးလေတယ် လုံးလိုက်တာကင်းမင်းနဲ့သူ့ကိုရစ်ပတ်လိုက်တာနောက်ဆုံးသူကဘလောက်ထိပတ်လိုက်တော့ဆိုရင်စောင်းနဲ့ခြုံပြစ်လိုက်တယ်လို့မျိုးကိုအဲ့ဒီသားကောင်လေးကိုပတ်ပစ်လိုက်တာလုံးဝလှုပ်လို့မရတော့အဲ့ဒီသားကောင်ကအပြင်းကြီးမြင်တော့မမြင်ရတော့ဘူးအဲ့ဒါခေါင်းလေးပဲပေါ်တယ်အဲ့ဒီခေါင်းကိုပဲသူဖောက်ပြီးတော့စားတာသူ့ရဲ့အမြင်တတ်နဲ့အမြင်တတ်တယ်နဲ့ဒီသားကောင်ကိုမလုပ်ထားတော့ပတ်ထားတာနော်အဲ့လိုပဲဘုံဘုံတို့ကိုရစ်ပတ်ထားတဲ့လုံးဝဘာမှမပေါ်အောင်စောင်းစောင်းတတဲခြုံထားတယ်လို့မျိုးလုံးနေအောင်ရစ်ပတ်ထားတဲ့အရာရှိတွေအဲ့ဒါမှတော့မသိမှုပဲတဲ့ ဟုတ်လားမသိမှုကတော့အဆင့်မျိုးမျိုးရှိတာပေါ့ော်တတ္တဝါတိုင်းတတ္တဝါတိုင်းမှာမတိမှုလွှမ်းခြုံထားတယ်သို့တော့မတိမှုအထူးအပါချင်းတော့ကြွာချမှုရှိမယ်လို့လည်းနားလည်ရမယ်နော်တချို့ကံကံရဲ့အကျိုးကိုသိတယ်တချို့ကံကံရဲ့အကျိုးကိုမသိဟုတ်လားတချို့ပုဂ္ဂိုလ်တတ္တဝါမရှိဘူးယုံနာပဲရှိတယ်လို့သိတယ်တချို့အဲ့ဒီအနေအထားကိုမသိတချို့အကြောင်းအကျိုးဆက်ဆက်ပြီးတော့ဖြစ်ပေါ်နေတဲ့သဘာဝတရားပဲဖြစ်တယ်လို့သိတယ်တချို့အများစုအဲ့ဒါကိုမသိတချို့အနိစ္စဒုက္ခအနတ္တဖြစ်နေတဲ့သဘာဝတွေလို့သိတယ်တချို့အဲ့ဒါကိုမသိဘူး တချို့ကြတော့အလွန်ကြိုးစားအထုတ်တဲ့အတွက်ကြောင့်သစ္စာ၄ပါးတရားကိုတွင်းဖောက်ပြီးတော့သိတယ်အများစုကြတော့အဲ့ဒီအဆင့်မရောက်တော့မသိတော့ဟုတ်လားနိဗ္ဗာန်ကိုတကယ်ရှိပါတဲ့နဲ့မသိကြဘူးမမြင်ကြဘူးတော့တတ္တဝါတွေကိုဘာကဖုံးလွှမ်းထားလဲလို့မေးရင်မသိမှုကဖုံးလွှမ်းထားတယ်ဆိုတဲ့ဥစ္စာကိုနော်အပေါ်ရင်အခြေအနေကနေပြီးတော့လေးနဲ့တဲ့အနေအထားထိရောက်အောင်ဘုံဘုံတို့နားလည်ဖို့လိုမယ်နော်ဟုတ်လား ဒါကြောင့်ပထမမေကွန်းလေးရဲ့အဖြေကိုအကိုဉာဏ်ရှိသလောက်လဲချက်ပြီးတော့စဉ်းစားရမယ်ဟုတ်လားတတ္တဝါတွေကိုဘာကဖုံးတာအဝိဇ္ဇာမသိမှုကဖုံးလွှမ်းထားတယ်ဒါနဲ့တတ္တဝါတွေကဘာကြောင့်မထင်မရှားဖြစ်နေရတာလို့မေကွန်းကရှစ်ချက်တောင်သွားနော်နာယီတိဟောမှာရဘာကြောင့်တတ္တဝါတွေကမထင်မရှားဖြစ်နေရတာလို့နော်ဘာကြောင့်ဆိုတော့ဘုရားကြီးပြောတယ်ဘာကြောင့်မတောက်မပဖြစ်နေရတာလို့အယောင်တွေမှိန်နေရတာလို့မထင်မရှားဖြစ်နေရတာလို့အဲ့တော့မြတ်စွာဘုရားဘယ်လိုဖြေတော့ဆိုတော့ ဝေဝိဆာပမာဒာနပကတတိတဲ့ဝေဝိဆာဆိုတဲ့တရားရယ်ပမာဒဆိုတဲ့တရားရယ်ဒီတရားနှမျိုးကြောင့်တတ်တော်ရတယ်မထင်မရှားဖြစ်နေကြတာမပေါ်မလွင်ဖြစ်နေကြတာအယောင်တွေမှိန်နေကြတာတဲ့အဲ့တော့ဝေဝိဆာဆိုတာဘာပြောတာလဲဆိုတော့ငါသာလည်းရကျင်တယ်ငါကတွဲလို့တခြားဘယ်သူမှမရကြပါစေနဲ့သူများရတာကြက်ဘယ်သူပဲရကျင်သူပဲရကျင်အဲ့ဒါပါခေါ်မစ္စရိယဟုတ်လားမစ္စရိယတရားဟာတတ္တဝါတွေကိုညှိုးမှိန်စေတယ် မထင်မရှားဖြစ်အောင်သူလုပ်တာနောက်တစ်ခုကဘာလဲပမာဒတဲ့ဒါကြတော့သိတယ်နော်ပမာဒဆိုတာဘာလို့မေ့လျော့လားသူတော်ကောင်းတရားကိုစူးစမ်းအထောက်တဲ့နေရာမှာမမေ့မလျော့မှုလက်ကင်ထားပြီးတော့စူးစမ်းမှရတာမေ့လျော့နေရင်တကယ်စစ်မှန်တဲ့ချမ်းသာကိုမရနိုင်ဘူးနော်မြင့်မြတ်တဲ့အသိဉာဏ်ကိုမရနိုင်ဘူးမေ့လျော့နေခြင်းအပြင်တတ္တဝါဘလို့မှထင်ရှားလာစရာအကြောင်းမရှိအခုသူတော်ကောင်းတရားကိုတကယ်စူးစမ်းအထောက်လို့သူတော်ကောင်းတရားကိုတကယ်သိပြီဆိုရင်တနိုင်ငံလုံးဟိုးဟိုးကြော်သွားတာပဲလေ ဘာဖြစ်သွားလဲထင်ရှားသွားတာနော်စဉ်းစားကြည့်အဲ့တော့မြတ်စွာဘုရားတတ္တဝါတွေမထင်ရှားခြင်းရဲ့အကြောင်းကိုမစ္စရိယတရားနဲ့ပမာဒတရားလို့ညွှန်ပြတယ်ဘုံဘုံကဆိုတော့ဒါလေးကိုအပမလန်လန်ကြည်ရင်စဉ်းစားရင်လည်းဘလို့လေးမြန်ပြောရပါမလို့လို့စဉ်းစားတယ်ပြောစရာအကြောင်းချက်လေးရတယ်စိတ်ထဲမှာဟုတ်တာပဲလို့အများစုကနှမျောမှုနဲ့မေ့လျော့မှုဒီနှစ်ခုနဲ့ပဲနေနေကြတာဟုတ်လားနှမျောမှုဆိုတာငါဟာငါဟာပဲငါဟာငါဟာပဲစိတ်နဲ့ပဲနေတယ်ပြီးရောပါတယ် မေ့လျော့မှုနဲ့ပဲနေနေတာအဲ့တော့မနှမျောဘူးဟေ့မမေ့ဘူးဟေ့ဆိုတဲ့လူကချွန်ထွက်လာပြီလေသူကအများစုကြီးကဘလို့နေတာတော့နှမျောသိမ့်ပိုက်လို့တဲ့စိတ်နဲ့ပဲနေနေကြလားပြေးကျင်ကန့်ကျင်တဲ့စိတ်ရှိတဲ့လူဆိုတာအလွန်ရှားပါလေဟုတ်လားပြီးရင်မမေ့မလျော့တကယ်ကိုပဲဆွဲနဲ့လုံလနဲ့အချိန်ပြည့်စူးစမ်းအထုတ်မယ်ဆိုတဲ့လူကတော့မရှားဘူးလားရှားတယ်နော်အများစုကြီးကဘယ်ထဲမှာပဲနစ်နေတာတော့နှမျောမှုနဲ့မေးလျော့မှုမှာပဲနစ်နေတာဒါကြီးကအခြေခံလူတန်းစားပဲ အဲ့ဒီတွေကနေခြုံထွက်ခြင်းနဲ့ဟေးပေါ်လွင်ခြင်းနဲ့ထင်ရှားခြင်းနဲ့ဒါပေါ်လွင်ထင်ရှားစေခြင်းလို့ပေါ်လွင်ထင်ရှားဖို့ဆိုတဲ့ရည်ရွယ်ချက်နဲ့လှုပ်ဖို့ပြောနေတာမဟုတ်ပါဘူးဟုတ်လားအင်းဒါပေမဲ့တဘာဝတရားကြီးရဲ့နိယာမကိုဆိုတာဒီတိုင်းပဲနှမျောနေမယ်မေ့နေမယ်ဆိုတော့မထင်ရှားနိုင်ဘူးလို့မြတ်စွာဘုရားပြောတယ်အကယ်၍နှမျောမှုကိုဖြတ်တောက်ပြီးတော့ဝန်တုံမှုကိုဖြတ်တောက်ပြီးတော့မေးလျော့မှုကနေဘုန်းတို့ရုံးကန်ထွက်နိုင်မယ်ဆိုလို့ရှိရင်တော့ဘာဖြစ်လာလဲထင်ရှားသွားလိမ့်မယ်အေးဟုတ်လား တကယ်တမ်းကတော့ထင်ရှားလို့တဲ့စိတ်နဲ့သူတော်ကောင်းတရားကိုကျင့်ရမယ်ဘုံဘုံတို့မြတ်စွာဘုရားမဟောပါဘူး။မြတ်စွာဘုရားနော်ဒီအကျင့်မြတ်ကိုကျင့်တာလူသိစေခြင်းလို့ကျင့်တာမျိုးမဟုတ်ဘူး။ဟုတ်လား။လူတွေထင်ကြီးစေခြင်းလို့လက်လာပါတွေပေါ်ဖို့အတွက်ကျင့်တာမဟုတ်ဘူး။ဟုတ်လား။သူများထက်သာပြီးတော့အဲသူများရဲ့အယူဝါဒတွေကိုလွှမ်းမိုးပြီးတော့ကိုတေချောင်းတက်ချောင်းလေးပြသလို့လို့သူများကိုနော်ဟိုဘယ်လိုပြောမလဲ။အနိုင်ယူလိုတဲ့စိတ်နဲ့ ငါမင်းနဲ့တာသွားပြီဆိုတဲ့စိတ်နဲ့မြတ်သောကျင့်ကိုကျင့်ရမှာမဟုတ်ဘူးဒါတွေကိုအတိအကျမြတ်စွာဘုရားပယ်ရှားတယ်ဟုတ်လားဘလို့စိတ်နဲ့မြတ်သောကျင့်ကိုကျင့်ရမှာတော့တံဝရထံပါဟာနထံဝိရာကထံဏိရောဓထံနှုတ်တဲ့တုံးနေစောင့်စည်းဖို့အတွက်ကျင့်ရပယ်ရှားဖို့အတွက်ကျင့်ရမကောင်းတာတွေမဖြစ်အောင်စောင့်စည်းဖို့မကောင်းတာတွေကိုနောက်ဆုံးပယ်ရှားနိုင်အောင်ကျင့်ဖို့ဝိရာကထံဆွဲမမှုကင်းဖို့အတွက်ဏိရောဓထံဒုက္ခတွေချုပ်ငြိမ်းဖို့အတွက်မြတ်သောအကျင့်ကိုကျင့်ရတယ်ကောင်းတဲ့အလုပ်တွေကိုလုပ်ရတယ်လို့ပြောတာ ခုဒီမှာမြတ်စွာဘုရားကတဘာဝလောကကြီးရဲ့မဖြစ်တတ်တဲ့တဘာဝကိုသူကတော့အရှိအတိုင်းပြောပြတာပဲလေဟိုကမေးတဲ့လူရှိတော့ပြောရတာပေါ့တတ္တဝါတွေဘာလို့မထင်ရှားတာတော့နှမျိုးနေလို့မထင်ရှားတာဟေးမေ့နေလို့မထင်ရှားတာဒီသဘောပြောလိုက်တာပဲဟုတ်လားအတဘုံတော့ထင်ရှားခြင်းတို့မနှမျိုးရမှာတော့မဟုတ်ဘူးထင်ရှားခြင်းတို့မမေ့ရမှာတော့မဟုတ်ဘူးသို့တော့မနှမျိုးဘူးမမေ့ဘူးဆိုရင်တော့ထင်ရှားလာလိမ့်မယ်ဒီသဘောလေးကိုနားလည်အောင်နော်ဓမ္မပဒပါဠိတော်မှာဂါထာလေးတစ်ပုဒ်ရှိတယ်ငငယ်ရသဘောကျလို့ကြက်တာ ဒူရီတန်တောပကတိတိဟိမဝန္တောဝပပတောအတန်တိထနာဒိတ်တန်တိရတိန်ခိတာယထာယထာတရအဓိပ္ပာယ်ပါပြောဆိုဟိမဝန္တာတောင်ကြီးကဟိုးအဝေးကြီးမှာရှိနေပြီလို့သူဟာထင်ရှားတယ်ဘယ်နာကြည့်ကြည့်မြင်နေရတယ်နော်ညမှောင်မိုက်နေတဲ့အချိန်မှာပြစ်လိုက်တဲ့မြားတန်တစ်ချောင်းကတော့ဘယ်ရောက်လို့ရောက်တော့မှကိုမသိဘူးဘာမှကိုမမြင်ရပေးတဲ့ဥမာနော်ဟိမဝန္တာတောင်ကြီးကအဝေးမှာရှိတော်လည်းပဲထင်ရှားတယ်အဲ့လိုပဲသူတော်ကောင်းတွေကအဝေးမှာရှိတော်လည်းပဲ ထင်ရှားတယ်ဒူရီတန်တော်ပကတင်တီသူတော်ကောင်းတွေဟာအဝေးမှာရှိတော်လည်းပဲထင်ရှားတယ်ဥမာဘယ်လိုလဲခိမဝန္တောဝပါတော်ခိမွန်တာတောင်ကြီးလိုပဲတဲ့အတန်တိဋ္ဌနာရိတန်တိနော်သူတော်မဟုတ်သူယုံမာတွေကအနီးနားမှာရှိနေတော်လည်းပဲစိတ်ထဲမှာမထင်ရှားဘူးရတ္တိခိတ္တယထာတရာညင့်အခါမှာပြစ်လွတ်လိုက်တဲ့အများအရန်တစ်ချောင်းလိုပဲမြတ်စွာဘုရားဥမာပေးဒါကအစုကိုအကြောင်းပြုပြီးတော့ဒီဒေသနာလေးကိုမြတ်စွာဘုရားဟောတာတော့ဆိုတော့ နာရမင်းတတိကြီးရဲ့သမီးရှုလသုဘဒံဆိုတာရှိအကျမ်းမင်းလေးဘုံဘုံနည်းနည်းပြောပြအနာရမင်းတတိကြီးကငငယ်တုန်းကဥက္ကမျိုးကတတိသားတယောက်နဲ့ငငယ်လေးရတဲ့ဆိုအလွန်ရင်းနှီးတယ်အဲ့ဒါသူကလည်းတစ်ချိန်ကြာတော့သူတတ်တာတတိကြီးဖြစ်တယ်အနာရမင်းတတိကြီးလို့ဖြစ်လာတယ်သူ့တငယ်ချင်းကလည်းဥက္ကမြို့မှာတကယ်ကြီးမားတဲ့ချမ်းသာတဲ့တတိတယောက်ဖြစ်တယ်။နောက်တော့တငယ်ချင်းကသူ့အိမ်လာတဲ့အခါကျတော့တာရီမီတွေနဲ့သူတို့အသက်တွေကလည်းကြီးပြီပေါ့နော်။အဲ့ဒီမှာဆူလသုဘဒါက ဒီဥက္ကတထေရောက်လာပြီဆိုတော့အဲ့ဝတ်ကြည်မြင်အောင်နာရပင်တထေကြီးရနော်ပြုစုခိုင်းတာကိုအဲ့ဒီမှာသဘောကျပြီသူသားအတွက်တောင်းတာဆိုလာသူပါတာအဲ့တော့နာရပင်တထေကြီးရဒီဥက္ကတထေကမြတ်စွာဘုရားကိုကြည်ညိုတဲ့အနေအထားကိုမရောက်သေးဘူးဆိုတာသူသိသိတော့သူသမီးကိုမှားယွင်းတဲ့အယူအဆရှိတဲ့လူတွေနဲ့မပေးစားခြင်းဘူးသို့တော့ဂတိကုတ်ကလည်းရှိတယ်အဲ့ဒါသူဘယ်လိုလုပ်ရမလဲဆိုတော့မြတ်စွာဘုရားကြီးကိုတွားပြီးတော့အကူကြီးတောင်းတယ်ဒီလိုတွေအကြောင်းပဲတောင်းတယ်ဆိုတော့မြတ်စွာဘုရား ဥက္ကတထေရဲ့အနာဘက်ကိုမြင်တော်မူတဲ့အတွက်ကြောင့်ပေးလိုက်လို့ပြောလိုက်တယ်။အန္တရာယ်မရှိဘူးပေါ့နော်။အဲ့ဒါနဲ့သမီးကိုဝိသကာတထေသမီးကိုနော်ပေးတော့ကလိုမျိုးသူ့သမီးကိုအများကြီးမှားပြီးတော့ပေးလိုက်တယ်။ဟိုရောက်တဲ့အခါကျတော့သူတို့ကအဝိမိုးတဲ့တက္ကရုံးတွေကိုအိုးဝယ်ကြတဲ့အုပ်စုဖြစ်နေတာဟုတ်။အဲ့ဒါနဲ့သူ့သူတို့ရဲ့ရဟန်းတွေကိုလာပြီးတော့ကြောလဲပါဆိုတော့ရှက်တော့မသွားဘူး။အဲ့ဒါနဲ့မလာရအောင်လားဆိုတော့အင်္ဂါနေနှင်ချ ဒါပေမဲ့လို့သူ့မှာလည်းပဲတတိတကြွယ်တွေဝန်းဝန်းချန်ရနေတာရှိတော့ပြန်ဖြည့်ရှင်းတဲ့အခါကျတော့သူအိမ်ရမစင်းဘူးဒါနဲ့သူတို့ရဲ့ယဟန်တွေသူတို့ကူးကြတဲ့ယဟန်ကဒီလိုမဟုတ်ဘူးလို့ပြောတော့ဒါနဲ့မင်းတို့ရဲ့ယဟန်ကဘယ်လိုတော့ဆိုသူအဲ့ဒီမှာအကျဉ်းတဝန်ပြောတယ်အဲ့ဒီတုတ်တန်လေးလည်းတော်တော်ပြောကြံကောင်းတယ်နော်ယဟန်ဆိုရင်ဘယ်လိုငြိမ်သက်တဲ့သဘောရှိတယ်အဲ့ဒါတွေကိုအကျဉ်းတဝန်ပြောပြီးတော့လောကလူသားအများစုကရခြင်းမရခြင်းကြောင့်စိတ်ဟာတစ်မျိုးတည်းဖြစ်မနေကြဘူးရရင်တစ်မျိုးမရရင်တစ်မျိုးဟုတ်လား ကြီးမွားရင်တစ်မျိုးကဲ့ရဲ့ရင်တစ်မျိုးချမ်းသာရင်တစ်မျိုးဆင်းရဲရင်တစ်မျိုးနော်တကယ်အရိယာဖြစ်သွားကြတဲ့ယဟန်တွေကြလောကရန်တရားတွေကအမျိုးမျိုးကွဲပြားစွာတွေ့ကြုံနေရတယ်လေသူတို့စိတ်ကအမျိုးမျိုးကွဲပြားနေတာမဟုတ်ဘူးတာဒိတာတမနာမမအဲ့ဒီစကလုံးလေးကြားစိတ်ထဲမှာမှတ်မိငါတို့ကိုးကွယ်တဲ့စစ်မှန်တဲ့ယဟန်တွေဆိုတာတာဒီဂုံနဲ့ပြည်စုံရတယ်ကောင်းလို့လည်းပဲမက်မောတဲ့သဘောနဲ့ဖောက်ပြန်ခြင်းမရှိဘူးဆိုးလို့လည်းပဲမကျင်တတ်တဲ့သဘောနဲ့ဖောက်ပြန်တဲ့သဘောမရှိဘူး အဲ့ဒီလိုမျိုးယဟန်တွေရဲ့ဂုံကိုသူတို့ကမေးတော့ပြောပြတဲ့အခါမှာသဘောကျပြီးတော့အဲ့လိုဆိုရင်အဲ့ဒီယဟန်တွေကိုတို့တွေ့ရအောင်တို့စီကိုပြတ်မပေးနိုင်ဘူးလားဖိတ်မပေးနိုင်ဘူးလားအဲ့တော့ဥက္ကမျိုးနဲ့ဒီတာဝတိမျိုးဟာအဝေးကြီးနော်လေယောက်ျားရှိတဲ့နေရာကိုသာလိုက်လာခဲ့ရတယ်သူဘုရားတရားတန်ခါနဲ့ကင်းပြီးတော့နေနေတာမဟုတ်ဘူးအဲ့ဒါနဲ့တို့ကိုပြတ်မပေးနိုင်ဘူးလားဆိုတော့ပြတ်ပေးနိုင်တယ်ယုံကြည်မှုအပြည့်ရှိတယ်အဲ့ဒီဆိုလားသူပါတာဘာလို့လဲဆိုတော့မြေလေးပန်းရှစ်စုပ်ကိုကောင်းငင်ကိုမြောက်တယ် ရောက်ပြီးတော့မြတ်စွာဘုရားမနေ့ဖြန်မှာတပည့်တော်တို့ရဲ့အိမ်ကိုရှင်ဘုံပေးကြွတော်မူပါယဟန်တန်ခါနဲ့တကွမြတ်စွာဘုရားတည်တော်မူမြင်တော်မူတယ်ဆိုလို့ရှိရင်ကြွခဲ့ပါဘုရားဆိုပြီးပန်းနေကိုကောင်းငင်ကိုမြှောက်လိုက်တယ်တခက်အံ့ဖွယ်သေးရဲ့ပဲအဲ့ဒီအာရှိစုပ်ကနော်ဘေးကအကာနောက်ကအကာအပေါ်ကအမိုးလေးနဲ့လေးဘက်ပေါ့နော်အပေါ်ရဲ့သုံးဘက်ကာထားအဲ့ဒါတွေကကောင်းငင်နဲ့ငှက်လို့သွားတယ်ဝဲဝဲနဲ့သွားပြီးတော့ဘေးရောက်သွားအောင်ဆိုတော့မြတ်စွာဘုရားတရားဟောနေတဲ့နေရာမှာ ဘောဟာမိုးလေးကမျက်နှာချက်ကလေးဘေးကအကာလေးနဲ့နောက်ကလည်းအကာလေးနဲ့အတရားလည်းနာပြီးပြီဆိုတော့အနာရပင်သိရပြီးတက်ထဲမှာရှိသူသမီးကပြစ်လွတ်လိုက်တဲ့နော်ပင့်လွတ်လိုက်တဲ့ပန်းကလေးတွေလို့ तू မသိဘူးအဲ့ဒါနဲ့ရသော်ဘုရားကိုပင့်တယ်ရသော်ဘုရားမလိုက်ဖြန်ပြီးတော့အင်းရှင်ဖုံးပေးကြပါဗျာတခါကြီးတခါကြီးရဲ့အရင်ပင့်တဲ့လူရှိလို့ငါလက်ခံပြီးပြီဟာဘယ်သူပင့်တာလဲဘုရားတို့ရဲ့စိုးစိုးရောက်တဲ့လူရှိသလိုလားအဲ့ဒီမှာဟောဒီပန်းနေတာ တင့်ရဲ့သမီးကနေပြီးတော့အပင့်လွတ်လိုက်တယ်ပန်းနေပြီအဲ့ဒါနဲ့မြတ်စွာဘုရားနောက်နေ့ရောက်တော့အာသောကုန်ခယဟန္တာရေကြီးအပါ900ခြံရံပြီးတော့ဥက္ကမြေကိုကြွသွားတယ်အဲ့ဒါဟိုရောက်တဲ့အခါကျမြတ်စွာဘုရားတရားဟောတော့ဥက္ကတတိနဲ့အပေါင်းပါတယ်အကုန်လုံးဟာသောတာပန်ဖြစ်ကြတယ်တဏ္ဍမြတ်စွာဘုရားပြန်ကြွလာတော့ရှင်အနုဒုဒ္ဒမထေရကိုဒီဥက္ကမြို့ကိုနော်သူတော်ကောင်းတရားထွန်းကားအောင်လှုပ်ရည်ဆိုပြီးထားခဲ့တယ်အဲ့ဒီတည်းကဥက္ကမြို့ကသူတော်ကောင်းတရားထွန်းကားတယ်ပေါ့ မူရင်းအကြောင်းတရားကဘယ်လိုလုံးလို့မေးရင်သုလသုဘတာအဲ့ဒီသုလသုဘတာအဲ့ဒါလိုအစွမ်းဆောင်မှုရှိတဲ့အတွက်ကြောင့်မြတ်စွာဘုရားကသောသောအကာထာလေးကိုခေါ်တာနော်အနာရပင်တတိယဘာမှလည်းမမြင်ရပါလားနော်ပြင့်တဲ့လူကဘယ်မှာတော့ဒီမှာပန်းကိုပြမြတ်စွာဘုရားအမိန့်ရှိဒီကာထာလေးကိုခေါ်တာဟုတ်လားသူတော်ကောင်းတွေကအဝေးမှာရှိနေတော့လည်းပဲဟိမွန်တာတောင်ကြီးကိုကြည်လိုက်ရင်ဘယ်နာကြည်ကြည်မြင်ရတယ်လို့ထင်ရှားတယ် လူမိုက်တွေကြတော့အဲ့လိုမျိုးမဟုတ်ဘူးညင်အခါမှာပြစ်လွတ်လိုက်တဲ့မြားတာများလို့မထင်ရှားဘူးလို့ဒီမှာလည်းပဲမြတ်စွာဘုရားပကာတင်တိစကားလေးနဲ့ပြောတယ်နော်ဆိုတော့ကအဇိတလူလည်းမဲတာလည်းပါတော့လောကကြီးကတတ္တဝါတွေကဘာကြောင့်မထင်ရှားဖြစ်နေရတာတုံးဆိုတော့လက်သက်တဲ့အခါနှစ်ခုမြတ်စွာဘုရားညွှန်ပြတော့နှစ်ခုဘာနဲ့ပါတော့နှမျောဝန်တိုခြင်းနဲ့မေ့လျော့ခြင်းဟုတ်လားမေစရိယတရားနဲ့ပမာဒတရားဒီတရားစကားလုံးအတိအကျပြောမယ်ဆိုရင်တော့ ဝေဝိရှာပမာဒာနပကတတိဟုတ်လားဝေဝိရှာတရားနှမျိုးဝင်တိုးတဲ့တရားနော်နောက်သုံးခုမြောက်အမေကိုဆက်တော်ရအောင်သုံးမြောက်မေကဘာပြောတော့ကိတ္တာပိလေပနံဖြူတိနော်ကိတ္တာပိလေပနံဖြူတိနော်ဘယ်တရားနဲ့တတ္တဝါတွေကကန့်ညိနေကြတာတော့တတ္တဝါတွေမခွာနိုင်အောင်ဖြစ်နေတယ်ဘယ်တရားကသူတို့ကိုကတ်ထားတယ်နော်လွတ်လွတ်လပ်လပ်မရှိတာတော့ ုန်းတို့တစုံတစ်ခုသောကျိုးနဲ့ပုချီထားမှဆိုရင်ဘုန်းတို့မလွတ်လပ်တော့ဘူးနော်တုတ်တန်တဘုတ်ရှိတယ်မြောက်တယ်ကိုဘုန်းတို့မြောက်နှဲစည်းနဲ့ထောင်တယ်ဆိုတာရှိမကတတုတ်တန်ဆိုတာဘုန်းတို့သတိပဋ္ဌာန်တန်ရုပ်ထဲမှာရှိတယ်နော်ဟိမန္တာမှာတဲ့လူတွေရောမြောက်တွေရောမသွားနိုင်တဲ့အရက်ဒေတာရှိတယ်တော့ကနဲ့လွန်းလို့မြောက်ဒေတာလည်းသွားနိုင်ပြီးတော့လူတွေမသွားနိုင်တဲ့အရက်လည်းရှိတယ်တော့မနဲ့တနဲ့ဒါပေမဲ့လူတွေမသွားနိုင်ဘူးမြောက်တွေကတော့သွားနိုင်တယ်ကျဆန်းနိုင်တယ် လူတွေရောမြောက်တွေရောကျက်စားနိုင်တဲ့နေရာလည်းရှိတယ်တော့သိမ့်မနေတဲ့နေရာအဲ့လိုနေရာမျိုးမှာလူတွေဟာမြောက်တွေကိုမြောက်နေစည်းနဲ့ထောင်ထားကြတယ်အလှဲပေါ်လိုတွေတဲ့လောက်တွေမြောက်တွေကဒီမြောက်နေစည်းကိုမြောက်နေစည်းလို့မသိဘူးမသိတဲ့အခါကျတော့ဘာလို့သွားပြီးတော့ကလေးနဲ့ကန်ကြည့်ကန်လိုက်တာနဲ့မှဖြစ်သွားမှာကပ်သွားတယ်အဲ့ဒါကိုပြန်ခွာမယ်ဆိုတော့ခွာလို့မရခွာလို့မရတော့ကြံတဲ့လက်တစ်ဖက်လေးနဲ့ထောက်ပြီးတော့ခွာလိုက်တော့အဲ့ဒီကြံတဲ့လက်တစ်ဖက်ပါမှဖြစ်သွားတော့ကတ်သွားတယ် အဲ့ဒါနဲ့ခြေတော်လေးတစ်ချောင်းနဲ့ထောက်ပြီးတော့ခွာပြန်တယ်ခြေတော်တစ်ချောင်းမှာကတ်နောက်ခြေတော်တစ်ချောင်းနဲ့ထောက်ပြီးတော့ခွာလိုက်ပြန်တယ်ခြေတော်နှစ်ချောင်းလက်နှစ်ချောင်းအကုန်ကတ်သွားပြီနော်ဟုတ်လားအဲ့ဘာကြံလုံးဆိုတော့သူ့နှုတ်သီးလေးနဲ့ထောက်ပြီးတော့သူလှုပ်တတ်တယ်လို့လေးပေါ့နော်နှုတ်သီးလေးနဲ့ထောက်ပြီးတော့ယုံကြည်တယ်ဟာနှုတ်သီးပါကတ်တယ်အားမလှုပ်ချင်ရှိတော့အဲ့ဒီကြတော့မှသူ့ကိုလာပြီးတော့ရိုက်တက်ပြီးတော့ရေကုန်ရှုပ်နီးမြှိုက်ပြီးတော့ယူသွားတယ်ဒါမြတ်စွာဘုရားဒီမြောက်ဟာကိုကျက်စားရမယ့်နေရာမဟုတ်တဲ့နေရာကိုသွားပြီးတော့ကျက်စားလို့ဒုက္ခရောက်တာ ဒါကြောင့်သင်တို့လည်းပဲသင်တို့ကျက်စားရမယ်သူတော်ဘာရဲ့ကျက်စားရနေအောင်မပွားကြနဲ့သူတော်ဘာရဲ့ကျက်စားရပရဂောစရဘာပြောတာမဆိုမမိုးစရာကောင်းတဲ့အယောင်တွေအတန်တွေအနက်တွေအရသာတွေအတွေ့အထိတွေဒါသူတော်ဘာနေမြေလို့ပြောတာဘေးကင်းတဲ့ကိုယ့်ရဲ့နေမြေဆိုတာသတိပဋ္ဌာန်တရား၄ပါးကိုပြောတာလို့မြတ်စွာဘုရားအဲ့ဒီမှာဟောတာရှိဟုတ်လားအဲ့တော့မြောင်နေစည်းလို့ဘုန်းဘုန်းတို့ရဲ့စိတ်တစုံတစ်ခုနဲ့နော်ကပ်ကပ်ပေးတဲ့အရာဘုန်းတို့ခွာမရဘူးဟုတ်လား မလွတ်လပ်တော့လို့နော်အဲ့ဒါလိုမျိုးဖြစ်သွားအောင်ဘယ်ရာကကတ်ထားတာတုံးလို့မေးတော့မြတ်စွာဘုရားဘလို့ဖြေတော့ဆိုတော့ဇပ်ပါပိလေပလံဖြူမိဇပ်ပဆိုတဲ့ပါဠိစကားလေးဇပ်ပဆိုတာတဏှာကိုရည်ညွှန်းတာဘလို့နည်းနဲ့သူကတဏှာကိုရည်ညွှန်းတာဆိုတော့စကားပြောစီတတ်လို့အတန်တွေထွက်စီတတ်တဲ့တရားဘုန်းတို့များတော့အဖြစ်စကားတွေပြောလို့အတန်တွေထွက်ထွက်နေတာဘောင်းဆိုတခုခုရကြင်လို့လိုချင်လို့ပဲအတန်ထွက်ထွက်လာတာ စကားများရင်အဲ့ဒါလောဘကြီးတယ်လို့အောင်းမရမလို့ဖြစ်ဒီသုတ်တန်ရတေချာကြည့်နော်ဟုတ်လားတဏဟာစကားတန်ကိုများစွာဖြစ်စေတယ်တဲ့ဒါလေးလေးနဲ့နဲ့ကိုယ့်ကိုစဉ်းစားကြည့်ဖြစ်ခြင်းမူရခြင်းမူတစ်ခုကိုအခြေခံပြီးအခြေခံပြီးဘုန်းတော်မပြောဘဲကိုမနေနိုင်တော့ဘူးရခြင်းလာပြီးပြောလာပြီးဟုတ်လားဟာကြိုက်လာပြီဆိုရင်လည်းပြောတာပဲရခြင်းမှပြောတာမဟုတ်ဘူးတခါလေရခြင်းနဲ့အဆင့်တော့မရဘူးတရားနှစ်သက်လာသဘောကျလာပါဇက်ကထုတ်ထုတ်ပြီးတော့ပြောတာမိုက်တယ်ကွာပြောကြတယ်နော်စားစားကောင်းတောက်ကောင်းလေးလည်းပါတော့ ပြောတယ်ဝက်ကောင်းစားကောင်းလေးတွေတွေ့ရင်လည်းပြောတယ်ဒါပဲပြောနေတာဘယ်သူကပြောနေသေးတာလဲတဏှာတော့ကအတန်ထွက်နေစေတာအဲ့ဒီအတန်ထွက်နေစေတဲ့တရားကိုဇပ်ပတရားကိုကောက်တော့ပါလို့ဆိုတော့တဏှာလောဘကိုပြောတာအဲ့ဒီအတန်တွေကိုထွက်ထွက်နေစေတတ်တဲ့တဏှာလောဘဆိုတဲ့တရားဟာတတ္တဝါတွေကိုညှိကပ်တွေ့တာအောင်သူလှုပ်ထားတာလို့ပြောတာဘုန်းတို့တဏှာနဲ့တဏှာကိုတော့နိုင်အောင်ဆိုရင်အဲ့ဒါသူကတ်ထားတာပဲမြင်တတ်ဖို့လိုတယ်နော် အဲ့တော့ဒီဥစ္စာတွေကအကျေတဝန်ပြောမယ်ဆိုလို့ရှိရင်တော့ပြောစရာအလွန်ကောင်းတဲ့အကြောင်းအရာတွေပါပဲအဲ့တော့ဘုံဘုံကဒီဒေသနာလေးကိုဟောတဲ့အခါမှာအတွေးအမြင်လေးတွေအယူအဆလေးတွေနော်သဘောတဘာဝအသစ်ကလေးတွေကိုနားလည်စေရင်အခုဆိုကြအောင်ဆိုဇပ်ပဆိုတဲ့တရားလေးကိုကြည့်ကြည့်လိုက်နော်ဘာကိုပြောတာလဲတဏှာလောဘကိုပြောတာဘလူနီးနဲ့တဏှာလောဘကိုပြောတယ်လို့သိရတော့အတန်ထွက်စေတတ်တဲ့တရားလူတွေကတိတ်ပြီးတော့ရင်မူးလာပြီဆိုရင်လည်းကြွားပါတဲ့အတန်တွေထွက်လာတာပဲအရှင်ပြင်းရဲ့စကားအလွန်ပေါ့ အဆင်မပြေဘူးဆိုရင်လည်းဒီခါလေးမှိုင်းဟုတ်လားလူတွေရဲ့နှုတ်ကနေအတန်တွေကိုဒလဆက်ထွက်ထွက်ထွက်ထွက်ပြီးတော့နေစီတတ်တဲ့တရားအများစုကဘာကြောင့်ထွက်ကြတယ်လဲအတန်လူချင်းလို့ထွက်နေကောင်းတယ်ထင်လို့ထွက်နေဟုတ်လားကောင်းပြီဟေးကောင်းတယ်လို့ထင်လေးလေးဒါနှုတ်ကမြည်တမ်းပြီးတော့ပြောနေကြတာပေါ့ဟုတ်လားဒါကြောင့်တတ္တဝါတွေကိုကန့်ညှိစေတဲ့တရားဇပ်ပဆိုတဲ့အတန်ကိုထွက်စေတဲ့တဏှာလောဘကန့်ညှိစေတာလို့အဲ့ဒါလိုမြတ်စွာဘုရားဖြေနော်ဒါလေးကဟောဟာတာတစ်မျိုးလေးနားလည်စရာကောင်းတယ်နော် နောက်လေးခုမြောက်မေကွန်းဟောဒီလောကကြီးရဲ့အလွန်ကြီးမားတဲ့ဘေးဆိုတာဘာကိုပြောတာလဲတဲ့အဲ့ဒါမြတ်စွာဘုရားအဲ့ဒါကျတော့ရိုးရိုးလေးပါပဲဒုက္ခမတ္တမဟဗေယနော်အိုခြင်းနာခြင်းသေခြင်းဆိုရင်နော်ဆင်းရဲဒုက္ခမျိုးစုံဟာတတ္တဝါလောကကြီးရဲ့အလွန်ကြီးမားတဲ့ဘေးတွေပဲတဲ့ဘေးဆိုတာဒုက္ခကိုပြောတာဒါကတလုံးနဲ့ဖြေလိုက်တဲ့သဘောလို့ဘုံဘုံကတော့နားလည်မိတယ်ပေါ့ဆိုကြပါစို့ဘုံဘုံတို့ ။ဘာကြောင့်မဲဆင်းရဲဆင်းရဲဆင်းရဲသွားတာကြီးကကြောက်စရာပဲ။အကယ်၍မဆင်းရဲဘူးဆိုရင်အဲ့ဒီအရာကကြောက်စရာမဟုတ်ဘူး။သဘောပေါက်လားဘုံပြောလား။နော်နေမကောင်းဘူးဆိုရင်လည်းဆင်းရဲလို့နေမကောင်းတာကြီးကိုဘေးလို့ပြောရတယ်။ဟုတ်တယ်မဟုတ်လား။စဉ်းစားကြည့်နော်။တေချာစဉ်းစားကြည့်။ခန္ဓာကိုယ်ထိခိုက်လာတယ်။မဆင်းရဲဘူးဟဲ့ဆိုရင်ဒီထိခိုက်မှုကဘေးမဟုတ်ဘူး။ဆင်းရဲလို့သာဘေးလို့ပြောရတာ။နော်ယောဂတစ်ခုခုဖြစ်တယ်။အဲ့ဒီယောဂကြောင့်ကိုယ်ကဘာမှမဆင်းရဲဘူးဆိုရင်အဲ့ဒီယောဂကိုဘုံတို့ကြောက်စရာလို့ပြောလို့ရမလား။ အဲ့တော့တကယ်ကြောက်စရာအစ်စ်ကဘာလဲလို့မြင်ရင်ဒုက္ခကကြောက်စရာအစ်စ်ပဲဟုတ်တယ်မဟုတ်လားတေချာစဉ်းစားကြည့်အဲ့တော့ဘုမို့လို့ကြောက်နေတဲ့အရာတွေကိုတစ်ခုစီအကုန်စဉ်းစားကြည့်လိုက်အဲ့ဒီကြောက်နေတဲ့အရာတွေဒါဘယဆိုတာကြောက်ချင်းတနည်းအားဖြင့်ကြောက်စရာနော်ဘာလို့သူ့ကိုကြောက်စရာလို့ပြောတာတော့ဘာလို့ဘုန်းတော်ကသူတို့ကိုကြောက်နေရတာတော့အဲ့ဒီအရာကိုဘာလို့ကြောက်တာတော့ကိုကြောက်တဲ့အရာကိုစိစိကြည့်ပြီးတော့ကိုကိုမေခွန်းထုတ်ကြည့်လိုက်ဘာလို့ကြောက်တာတော့ကိုကိုဆင်းရဲစေလို့ဒါပဲဟုတ်တယ်မဟုတ်လားကိုကိုမဆင်းရဲစေဘူးဆိုရင်အဲ့ဒါကိုကြောက်မလား မကြောက်ဘူးနော်အဲ့တော့တကယ်ကြောက်เสียဘေးကဘယ်ရာလဲလို့မေးမြတ်စွာဘုရားပြောတာဘလောက်တိကျကြဒုက္ခအဘေးပဲလို့ပြောတာဆင်းရဲသွားတဲ့အရာအဘေးပဲအကယ်၍ဘုံဘုံတို့ခန္ဓာကိုယ်ကြီးကပါရီကဘလို့ပဲတိုက်ခိုက်လို့မှဒုက္ခမရောက်မသွားတဲ့ခိုင်မြဲတဲ့ခိုင်မာတဲ့အရာကြီးဖြစ်မယ်ဆိုရင်ဘယ်ရာဘုံမှဘုံဘုံတို့ကြောက်မှာမဟုတ်နော်ဆိုကြပါစို့ညမောင်မောင်နဲ့မဲမဲသွားတယ်မွေးကြိုက်မှကိုကြောက်တယ်ရုပ်တရည်ကြည့်ရင်တော့မွေးကိုကြောက်တာလို့ထင်ရလိမ့်မယ် ဟာမွေးကိုက်လို့မသေးဘူးဟေးအစိမ့်လည်းမတက်ဘူးညောင်းတောင်ပြေသေးတယ်ဆိုရင်ကိုက်တောင်ခံရင်ခံအောင်ပဲဟုတ်လားအဲ့တော့တကယ်ကပါလေဒုက္ခရောက်သွားတာကိုပဲကြောက်တာဘုန်းဘုန်းတို့ကြောက်တာအဲ့ဒါပဲလေဟုတ်တယ်မဟုတ်လားအဲ့ကြောင့်မလို့ရသော်ဗျာလောကရဲ့ဘေးကြီးမားတဲ့ဘေးဆိုတာဘာလဲလို့မေးတော့ဒုက္ခဟာကြီးမားတဲ့ဘေးရုပ်တရက်ကြည်တော့ကတော့ဟင်ဒုက္ခဟာကြီးမားတဲ့ဘေးဘာထူးဆန်းလို့တော့ငါလည်းသိတာပဲသူလည်းသိတာပဲလို့ထင်စရာကြီးရှိရနော်ဟုတ်လားတကယ်တွေးကြည့်တော့မှဩဘေးဆိုတာဒုက္ခကိုပြောတာဟုတ်တာပါ နော်ဘာဒီဘလို့ပဲဘုံဘုံတို့နော်ကြောက်ရတယ်ပြောပြောဆင်းရဲစေလို့လားဘုံဘုံတို့သူ့ကိုကြောက်ကြတာဟုတ်လားဒါကြောင့်လေးခုမြောက်မေးခွန်းရဲ့အဖြေကိုလည်းပဲဘုံဘုံတို့သဘောကျရတယ်ပေါ့နော်ဒါဒါပထမကာထာမေးလို့မြတ်စွာဘုရားဖြည့်ပြီးသွားအဲ့တော့ဒုတိယကာထာဆက်ပြီးတော့အမေးလေးတွေဖြည့်ကြည့်ရဒါလေးဒါအမေးနှစ်ခုတွဲထားတယ်ဒီကာထာလေးကျတော့ဒါလေးကလေးနဲ့တည်းဥစ္စာသဝန္တိတပ္ပတိသောတာသောတာနံဂိဏိဝါရဏ သောတာနသဝရံဖြူဟိကေနသောတာပိရိယတိတဲ့အဓိပ္ပာယ်ကပြောတော့မြတ်စွာဘုရားကိုမေးတာတပ္ပရိအလုံးစုံသောအရာတို့၌သောတာရေအရင်တို့သည်တဝန္တိစီးဆင်းနေကုန်၏မေကုံးကိုယင်နာလဲအောင်ကြိုးစားရအောင်သောတာဆိုတာဒီနေမှာအရင်အရင်ဆိုတာအမြဲတမ်းစီးဆင်းနေတဲ့သဘောဆိုကြပါစို့ရေတွေမြစ်ထဲမှာဆိုရင်အမြဲတမ်းစီးနေ မယင်မနာစီးနေရက်တဲ့ချိန်တစ်ချိန်မှမရှိဘူးအမြဲတမ်းစီးနေလေရောအညာရောအချိန်တိုင်းစီးနေဟုတ်လားစီးဆင်းနေတယ်နောက်ထပ်ဘယ်နေရာမှာစီးဆင်းနေတယ်လို့သုံးနေတယ်ဒီတက်ကျိုးထဲမှာလျှက်စစ်တက်တွေစီးဆင်းနေမြင်တော့မမြင်ရဘူးနော်ဒါပေမဲ့မီးလင်းတာမလင်းတာကိုကြည့်ပြီးတော့လျှက်စစ်တက်စီးဆင်းမှုရှိတယ်စီးဆင်းမှုမရှိဘူးဆိုတာဘုန်းဘုန်းတို့သိနိုင်တယ်အဲ့လိုပဲတတ္တဝါတွေရဲ့တန်တန်မှာ တဝန္တိတပ္ပတိသောတာအလုံးစုံသောအရာတွေရဲ့ပုံမှာအလုံးစုံသောအရာတွေရဲ့ပုံစံဒီခန္ဓာကိုယ်ကြီးကိုပြောတာမျက်စိမှာရောနားမှာရောနှာခေါင်းမှာရောလျှာမှာရောကိုယ်မှာရောစိတ်မှာရောအကြံဉာဏ်6အုပ်စုပေါ့နော်အဲ့ဒီအလုံးစုံသောအရာတွေမှာစီးဆင်းနေတဲ့အရင်တွေရှိတယ်ရေရင်တွေလိုစီးဆင်းနေတာရှိတယ်အဲ့ဒါဘာတော့ဆိုတော့ဒိဋ္ဌိနဲ့တဏှာကိုပြောတာတဲ့နော်တဏှာဒိဋ္ဌိပါပြောတော့ငါငါဥစ္စာပေါ့နော်မြန်မာလိုပြောရရင်ငါငါဥစ္စာဆိုတဲ့အမြင်ဟုတ်လားငါဆိုတဲ့အမြင် ငါဥစ္စာဆိုတဲ့အမြင်တစ်ခုလုံးမှားယွင်းမှုဟုတ်လားအဲ့ဒီမှားယွင်းမှုတဏှာနဲ့ဒိဋ္ဌိဆိုတဲ့အရင်ဟာဘုန်းတို့ရဲ့စိတ်နှလုံးမှာမလုပ်နေလို့အမြဲတမ်းစီးဆင်းနေတယ်ဒါလေးကိုမြင်အောင်ကြည့်နော်မျက်စိမှာလည်းစီးဆင်းတယ်မြင်ရင်းနဲ့ငါထင်တယ်ငါဥစ္စာထင်တယ်ကြားရင်းနဲ့ငါထင်တယ်ငါဥစ္စာထင်တယ်ငါငါဥစ္စာနဲ့သွားတာပေါ့နော်အဲ့ဒါလိုအမြဲတမ်းဘုန်းဘုန်းတို့ရဲ့တဏ္ဍာမှာစီးဆင်းနေတဲ့အရင်နှစ်ခုရှိတယ်နော်အဲ့ဒါကိုသူကပြောတာတဝန္တိတပ္ပရိတောတာနော်အမြဲတမ်းစီးဆင်းနေတယ် သောတန်တန်ဂိဏိဝါဒမှာအဲ့ဒီအမြဲတမ်းစီးဆင်းနေတဲ့အဲ့ဒီအရာကိုဘယ်အရာနဲ့တပည့်တော်တို့တားမြစ်မလဲနော်ဘယ်အရာနဲ့တားထားလို့ရမလဲနော်ရေတွေစီးနေအောင်ရှိရတဲ့ကစင်းလေးဆယ်ထားတားတာခဏရက်နေဒီသဘောနော်သောတန်တန်တံဝရံဖြူဟိအဲ့လိုတားလို့ရတဲ့အရာနော်အမြဲတမ်းစီးဆင်းနေတဲ့အရာကိုတားထားလို့ရတဲ့အရာတားမြစ်နိုင်တဲ့အရာကိုတပည့်တော်ကိုပြောပြပါနော်ဖြူဟိဆိုတော့ဟောပါပြောပါအဖြေပေးပါ ကေနသောတာပိရိယေတိဟောဒါကြတော့သူကအဲ့ဒီအမြဲတမ်းစီးရှင်းနေတဲ့အရင်နောက်ဆုံးလုံးဝအမြင့်ပြတ်ရက်တောက်ရက်တောက်သွားအောင်ရက်တန့်သွားအောင်ပြတ်တောက်သွားအောင်အဲ့ဒီအစီအစဉ်ကိုစီးရှင်းနေမှုကိုပြတ်တောက်သွားအောင်ဘယ်ရာနဲ့ဖြတ်တောက်ပြင်မလဲအပိသက်ဘယ်ရာနဲ့ပိတ်ဆို့ပြင်မလဲသူကနှစ်မျိုးပြောတာတားထားတာရဲ့အဆုံးဆုံးပိတ်ဆို့လိုက်တာဆိုရပါစို့ဟိုတို့ဒီမှာလျှက်စစ်မီးလာတယ်อืมဒီမှာပြင်လျာလေးရှိလို့ မိန်ချလိုက်အောင်ဆိုရင်ခဏမိန်ချတာဒီမှာတော့မရှိဘူးဒါပေမဲ့ဟိုကျိုးထဲမှာတော့ရှိနေရနော်မိန်ဖွင့်လိုက်တာနဲ့လာမှာသွားကွာဒိုင်နမိုပါဖြစ်ပလိုက်တော့ဆိုလို့ရှိရင်တော့ဘာလဲစစ်တမ်းမှာမျိုးကြိုက်တဲ့နေရာကန်အေးအေးဆေးဆေးပဲဟုတ်လားတော့ဒီသဘောမျိုးမေးတာလို့ခွန်မကနားလည်လိုက်တယ်ပေါ့နော်လုံးလို့ကင်လို့ရမှာအခိုက်အတန့်တားထားတာတမျိုးနော်နောက်ဆုံးလုံးဝကိုအဲ့ဒါကိုမရှိတော့တော့အောင်အမြင့်ပြတ်ပယ်လိုက်တာတမျိုးအဲ့တော့အမြဲတမ်းစီးဆင်းနေတဲ့ဒီတဏှာဒိဋ္ဌိဆိုတဲ့ ငါငါဥစ္စာဆိုတဲ့မှားရွင်းတဲ့ဒီရေအရင်တွေဘယ်ရာနဲ့တားမြစ်မလဲဘယ်ရာနဲ့အပြိသက်ပိတ်ဆို့ပြစ်မလဲလို့မေးတာဘလောက်လေးနဲ့တည်းမေးကုန်တော့ဟုတ်လားအဲ့တော့ဒါကဘုန်းတို့ရဲ့စိတ်မှာဖြစ်နေတဲ့ဒီပြဿနာကိုမြင်မှဒီမေးခွန်းရဲ့အဖြေကိုဘုန်းတို့အများကြီးတန်ဖိုးထားမှာပေါ့နော်တကယ်တမ်းအဲ့ဒီအမြင်နေနဲ့ပဲဘုန်းတို့သွားတယ်နော်အမြဲတမ်းစီးဆင်းနေတယ်ဟုတ်တယ်မဟုတ်လားနော်ငါငါဥစ္စာလွတ်မြောက်နိုင်ခဲ့တယ်နော်ဒီအမြင်နဲ့ပဲသွားနေတာဟုတ်လားအဲ့ဒါကိုမြတ်စွာဘုရားဘယ်လိုတားမြစ်မလဲ နော်ဘယ်လိုအပိဓာပိတ်ဆို့ပြည့်ရမလဲဆိုတာကိုနီးလည်းမလို့ပြောတော့ယာနိသောတာနိလောကတမေတတိတေတနိဝရဏသောတာနတမရံဖြူမိပညာရည်တေပိရိယေဘာပြောလို့ယာနိသောတာနိလောကတမေဟုတ်တယ်လောကကြီးမှာအမြဲတမ်းစီးဆင်းနေတဲ့တဏှာဒိဋ္ဌိဆိုတဲ့အဲ့ဒီဆိုးွားတဲ့တရားတွေကိလေသာတရားတွေရေအရင်တွေလိုစီးဆင်းနေတာရှိတယ်အဲ့ဒီတရားတွေကိုတဲ့တတိတေတနိဝရဏ အမှတ်ရမှုတတိတရားနဲ့တားမြစ်လို့ရပါလေတဲ့တားထားနော်သောတာတန်တံဝရံပြုမိအဲ့ဒါဟာအမြဲတမ်းစီးဆင်းနေတဲ့အရာပဲနော်စောင့်ထားတဲ့နော်တားမြစ်ထားတဲ့အရာလို့ငါဟောပါလေတဲ့နော်တတိနဲ့တားထားလို့ပြောတာနော်နောက်ဆုံးအမြင့်ပြတ်ဒါကိုလုံးဝပိတ်ရှုပ်ပြလိုက်တယ်ဖြတ်တောက်ပြလိုက်တယ်ခုနကပြောလို့လျှက်စစ်မီးကိုခလုတ်ပိတ်အောင်လောက်လုပ်တာမို့ဒိုင်းနဘိုးကသွားပြီးတော့ဖြစ်မယ်ဆိုတဲ့အနေအထားမျိုးကိုရောက်ချင်တယ်ဆိုရင်တော့ဘာနဲ့သွားအောင်ဆိုပညာရည်တွေပြည့်တည်နေ မဲ့ညာသူကဆိုလိုတာနော်တကယ်ကိုသစ္စာလေးပါးကိုတွန်းပေါက်ပြီးတော့သိတယ်အထွတ်အထိပ်မြင့်မားတဲ့ဉာဏ်ပညာပေါ့နော်အဲ့ဒီဉာဏ်ပညာကိုရပြီဆိုလို့ရှိရင်တော့အဲ့ဒီအမြဲတမ်းစီးဆင်းနေတဲ့မြင့်ဟာမဖြစ်တော့ဘူးခန်းချောက်သွားမယ်ဆိုတဲ့သဘောပေါ့စီးတဲ့အရေးကိုမရှိတော့နော်လုံးဝသူကပိတ်ဆို့ပြလိုက်တဲ့သဘောဟုတ်လားအဲ့တော့ဒီနေရာမှာဘုန်းဘုန်းတို့ကသတော်ကောင်းတရားကိုနော်လေ့ကျင့်တဲ့ပုဂ္ဂိုလ်တွေအတွက်ဒါလေးကအများကြီးအထောက်အကူပြုနိုင်တယ် နော်တတိနဲ့ဒါပညာနဲ့အပိသက်ပင်တယ်ဆိုတဲ့သဘောပေါ့အဲ့တော့တခါတလေဘုန်းတို့နော်တခုခုအထူးသဖြင့်အငြင်းတန်းစီးနေတဲ့ဒီမြစ်တွေကိုကင်တွယ်ဖို့ဆိုလို့ရှင်သူကပထမဦးဆိုတာဟုတ်တယ်ယာယီတော့တားထားတယ်သဘောရှိတယ်တားပြီးမှအခိုင်အမာတိဆောက်ပြီးတော့မှကင်တွယ်ရတာတွေရှိတယ်အဘုန်းတို့ငငယ်ကလေတွေကဟိုကစင်းရွာရှိတွေပါတွေကိုပိတ်တဲ့အခါမှာခဏလေးတားပြီးတော့မှပြီးမှနောက်အောက်ကနေပြီးတော့အခိုင်အမာမလုပ်တာတော့ပိတ်ရှို့တာပေါ့နော်ပြီးပြီဆိုတော့အပေါ်ကမရှိလဲခိစ္စမရှိတော့ ဒါလေးတွေကစိတ်ထဲမှာပေါ်လာတဲ့သဘောလေးတွေကိုဘုံဘုံပြောပြတာပါဟုတ်လားတတိကလေးနဲ့ဘုံဘုံတို့တွေကအမြဲတမ်းဒီစီးဆင်းနေတဲ့အရေးကြီးကိုတားမြစ်ပေးရအဲ့ဒါမှသာလေနောက်ဆုံးအပိသက်ပိတ်ဆို့နိုင်တဲ့အနေအထားကိုဘုံဘုံတို့ရောက်ပိတ်ဆို့ဖို့အတွက်အခွင့်လဲပို့ပြီးတော့တာနိုင်ပေါ့ဟုတ်လားအဲအဲ့ဒါကလည်းပဲဘုံဘုံတို့လေးနဲ့တဲ့အကြောင်းအရာတစ်ခုလို့နားလည်ရနော်သူမေးတာတရားဏိဒန်းတွေကစပြောရတယ်နော်ဘဝကြီးပွားရေးအတွက်မေးနေကြတာမဟုတ် ဘဝကလွတ်မြောက်ရေးအတွက်မေ့နေကြတယ်ဟုတ်လားဒုက္ခဖြစ်နေတာဟာဒီဟာတွေကြောင့်ဖြစ်နေတာဘဝထဲမှာလဲခံနေတာဒါတွေကြောင့်လဲခံနေတာလို့သူတို့နားလေလို့လို့ဘုံဘုံကစဉ်းစားမိတယ်ဟုတ်လားဒါမှဒီအရင်တွေကိုဘာနဲ့တားမြင်မလဲဘာနဲ့အပြည့်အဖြတ်တော့ပြင်မလဲပိတ်ဆို့ပြင်မလဲဘယ်လိုမေးတာတတိနဲ့တားမြင်ပြီးတော့ပညာနဲ့အပြည့်အပိတ်ဆို့ပြရတယ်လို့ဒီလိုအကျဉ်းမြင့်မှတ်ရမှာနော်အဲ့ဒါဘုံတို့တတိယကာထာကိုဆက်သွားတတိယအမေးကာထာ ပညာစေဝတတိယင်္စနာမရူပင်္စမာရိတံဧတံမေပုထောပဗျူဟိကတ္ထေတံဥပါရုစတိမြတ်စွာဘုရားတဲ့မာရိတဆင်းရဲကင်းတော်မူတဲ့မြတ်စွာဘုရားအပညာစေဝတတိယင်္စနာမရူပင်္စအဲ့ဒါလိုမျိုးဆိုတော့မြတ်စွာဘုရားပြောကြတာကိုတတိနဲ့တာမြင့်ပညာနဲ့အပိဓာပိတ်ရှို့လို့ပြောလိုက်တာကိုအဲ့ဒီတတိတွေအဲ့ဒီပညာတွေအဲ့ဒီရုပ်တွေအဲ့ဒီနာမ်တွေဟာဘယ်နေရာမှာအပိဓာချုပ်သွားပါလဲတဲ့ နိဗ္ဗာန်ကိုမေးတော့တာသူကဟုတ်လားဘုန်းတို့တရားအထုတ်နေတယ်ငါအထုတ်နေတယ်လို့အစကနေဦးမှာအဲ့ဒီအထင်နဲ့ပဲဘုန်းဘုန်းတို့သွားတာပေါ့ငါတရားထိုင်အောင်ပဲစထိုင်ရတာငါပဲထိုင်နေတယ်ငါပဲသိအောင်လုပ်နေတယ်တကယ်တကယ်သိအောင်လုပ်နေတဲ့ငါရှိသလားအတိခံရတဲ့ငါရောရှိသလားအတိခံရတဲ့ငါမရှိသလိုတိတက်နေတဲ့ငါလည်းမရှိဘူးနော်ယုံနာကအတိခံပြီးတော့တတိယတိနေတာတတိယလည်းယုံနာပဲခုလိုပြန်ပြောရရင်တော့ယုံနာယုံနာချင်းပြန်ပြီးတော့မလုပ်နေတော့ အတိအမှတ်ပြုနော်ဒီသဘောလေးတွေကိုဘုံတို့မြင်အောင်ကြည့်ရအောင်ဟုတ်လားအဲ့တော့ဒီတတိတွေဒီပညာတွေဒီရုပ်တွေဒီနံတွေဒီသဘာဝတရားတွေဘယ်နေရာမှာအပိသက်ချုပ်သွားပါလဲနေရာလို့သူပြောတယ်နော်ဘယ်နာမှာအပိသက်ချုပ်သွားတော့တဲ့အေတံမေပုထောပပြုဟိတပည့်တော်မေးတာရှင်ဘုရားဖြေပါကတ္ထေတံဥပါရုပ်စတိအဲ့ဒါတွေကဘယ်နာမှာအပိသက်ချုပ်သွားတာတော့ဘယ်ခြေနေမျိုးမှာတကယ်အပိသက်ပျောက်သွားမလို့ရက်ဆိုင်သွားမလို့ အဲ့လိုမေးတော့မြတ်စွာဘုရားကဇမေတံပညာအပု္ပ္ပစီအဇိတတံဝရမိတိယထနာမေသရူပင်္စအတေတံဥပါရုဇတိဝိညာဏတ္တဏိရောဓေနဣထေတံဥပါရုဇတိတဲ့ဒီနာနဲ့ယုံနဲ့ချုပ်တဲ့နေရာဆိုတာရှိတယ်ဒါတင်စားပြောနိဗ္ဗာန်ကိုပြောတာပါပဲဟုတ်လားအတေတံအကျွင်းအကြံမရှိဥပါရုဇတိချုပ်ငိမ့်တဲ့သဘောရှိတယ်အဲ့ဒါဘာလို့ဆိုတော့ဝိညာဏတ္တဏိရောဓေန ပရိသေတွေဝိညာဉ်ချုပ်ခြင်းကြောင့်နာယုတ်တရားတွေချုပ်တာဒါလေးကိုဘုန်းတော်နည်းနည်းလေးပရိသေသမုပ္ပတ်ကိုအခြေခံပြီးတော့ရှင်းပြမှတရားတော်ပရိသေသမုပ္ပတ်နဲ့ဆက်သွယ်သွားပြီးဒီဒီအဖြေလေးကြနော်ဘုန်းတော်ရနေတဲ့ဒီပါဠိတော်လေးကိုစိတ်နဲ့စဉ်းစားကြည့်ဝိဇာပစ္စယသင်္ခါရသင်္ခါရပစ္စယဝိညာဏဝိညာဏပစ္စယနာမရူပဟုတ်လားဒါကပရိသေသမုပ္ပတ်အနုလုံဖြစ်စဉ်သွားနေတာဘုန်းတော်ရဲ့ပုံမှန်မေးလျောမှုနဲ့သွားနေဒီဒီဒီ တဘာဝတိုင်းသူသွားနေတာပေါ့နော်ဘုံတို့တိတိမတိတိဒီတိုင်းသွားနေတာဟုတ်လားအဲ့ဒါကိုမကြိုက်လို့တန်တရားအစံလန်းကိုလိုက်မယ်ပါလွတ်မြောက်ရေးလမ်းစဉ်ကိုလုံမယ်ဆိုရင်ဘယ်လိုသွားမလဲအဝိဇ္ဇာယတွေဝအတေတဝိဒါကဏီရောတာသင်္ခါရဏီရောတာသင်္ခါရဏီရောတာဝိညာဏဏီရောတာဝိညာဏဏီရောတာနာမရူပဏီရောတာအဲ့ဒါပဲဖြေတာဝိညာဏဏီရောတာနာမရူပဏီရောတာဒါဖြေတာမြတ်စွာဘုရားဝိညာဏတဏီရောတာ အဲ့ဒီပရိသေတွေဝိညာဉ်ချုပ်ချင်းတည်းဟူသောအကြောင်းကြောင့်အနန္တရုပ်ဟာဖြစ်เสียအကြောင်းမရှိတဲ့အတွက်ကြောင့်နာရုပ်ဟာချုပ်တယ်ဒါကသူကခါနေဖြတ်ပြီးတော့ तू မေးတဲ့အမေးလောက်ပဲဖြေလိုက်တာသူဒီနန္ဒီရုပ်တရားဘယ်မှာအပြည့်တဲ့ချုပ်လဲလို့ तू မေးတာလေပညာရှိဝတတိယင်္စာနာမရူပင်္စာမာရိတာဟုတ်လားဒီတတိတွေပညာတွေနာရုပ်တရားဘယ်မှာအပြည့်တဲ့ချုပ်တာလုံးဆိုလို့မြတ်စွာဘုရားအဲ့ဝိညာဉ်ချုပ်တဲ့နေရာမှာအပြည့်တဲ့ချုပ်တာပဲဝိညာဉ်ဟောသူ့သူအလိုလိုချုပ်မလားဘယ်ချုပ်မလို့ပြုလုပ်ထားမှုကံတရားတွေရှင်ဝိညာဉ်ဖြစ်မှာ ပြုလုပ်ထားတဲ့ကံတရားတွေရောဘလို့သင်္ခါရတရားတွေရောအဝိဇ္ဇာမချုပ်ဘဲနဲ့ချုပ်မလားမချုပ်ဘူးမတိမှုရှိနေလို့ရှိရင်ဘုန်းဘုန်းတို့အလုပ်တစ်ခုလုပ်လိုက်မယ်ရကျင်တဲ့စိတ်နဲ့လုပ်မယ်လုပ်ရင်ဝိညာဉ်ကပြိတ္တိဝိညာဉ်ဖြစ်မှာပဲဖြစ်စရာအကြောင်းလုပ်တာတော့ဖြစ်ရင်လည်းနဲ့ယုတ်ကချုပ်ဦးမလားချုပ်တော့အဲ့တော့ဆိုလိုတာကဒါမဂ္ဂင်ရှိပါတတိပဋ္ဌာန်တရားကိုကျင့်ပြီးတော့နော်ဘောဒုက္ခရဲ့အကြောင်းတရားတွေကိုရက်ဆိုင်ဖို့ကြိုးစားတဲ့သဘောမျိုးကိုမြတ်စွာဘုရားအခြေခံပြီးတော့ဒါပြောနေတာဟုတ်လားတတိ ဦးတို့ဝိဇ္ဇာပြည့်စရာသင်္ခါရပြိဿသမုပ္ပတ်ကိုအကျဉ်းမြင်လေးကတော့ဒေါင်းဒေါင်းပြေးဖုံဖုံတို့တို့ရနားလည်ထားတဲ့တယ်နော်ဒီနေရာမှာမဟာကြီးဆောဘုရားကြီးဒီပြိဿသမုပ္ပတ်အနုလုံကိုအလွန်တူတဲ့ဩဝါဒနဲ့သင်္ခါလေးစီတန်ရှိအမှန်မသွားအမှားမြင်ကအဝိဇ္ဇာကြောင့်ချမ်းသာလိမ်တို့ရည်မျောကို၍သုံးမျိုးမှုကံပြုစီမှန်၏ဝိညာဉ်တွေ့ဆက်နံယုတ်ကလျက် 6ရက်အာယတနာဖတ်တာ6ပြဝေဒနာကြောင့်တနာ6တန်ဥပါဒဏ်နဲ့ဖြစ်ရန်ကြောင့်ကံစင်လောင်း၍ရှိုးကောင်းဘဝဖြစ်ရပြန်အိုကာတေရေပူအဆွေးနဲ့မိုးကြွေးကိုနွမ်းစိတ်မချမ်းမြပူပန်ရသည်လုံးဝဆင်းရဲစုတာဒီအဲ့ဒါအဝိဇ္ဇာရတွေဝအတေတဝိဒါကနေတော့လားသင်္ခါရနေတော့တော့အဲ့ဒါရဲ့ဆန့်ကျင်ဘက်ကပါတော့အဝိဇ္ဇာပြည့်စရာသင်္ခါရဟုတ်လားအမတိမှုကြောင့်ပြူကြတယ်လှုပ်ကြတယ်လှုပ်လို့ဖြစ်ကြတယ်ဖြစ်ရနေပေါ့နောက်ဆုံး ဝိညာဉ်ဝိညာဉ်နဲ့နာယုတ်နာယုတ်ကနေပါလို့တာလာယရဏတာလာယရဏနဲ့ဖတ်တာဖတ်တာပြည့်စရာဝေဒနာဝေဒနာနဲ့တဏ္ဍတဏ္ဍဥပါဒဥပါဒနဲ့နေပါလို့ဘဝဆိုတဲ့ကံတရားတွေအဲ့ဒီကနေဇာတိဇရာမရဏတောကပိဒေဝဒုက္ခဒေါမနတဥပါယတာအဲ့ဒီထိသွားတယ်ဟုတ်လားအတိတ်ကအကြောင်းတရားတွေပြည့်စုံမှာအကျိုးရလက်တည်းအနာကအကြောင်းတရားဖြစ်ဖို့အတွက်ဒီပြည့်စုံမှာမှာတစ်ခါအကြောင်းတရားတွေထပ်ပြီးတော့တိဆောက်ပြန်တယ်လဲခံနေတာပေါ့သူဟုတ်လားအကြောင်းဖြစ်လိုက်အကျိုးဖြစ်လိုက်အဲ့ဒီအကျိုးကမရက်နိုင်အကြောင်းတွေထပ်လို့ ဒီလိုနဲ့သွားနေတာကိုဘာခေါ်တော့ဘုံဘုံတို့ရဲ့ဘဝဆက်ဝန်းလက်ပတ်နေပုံလေးဟုတ်လားအဲ့ဒါကိုဗမာလိုရှင်းရှင်းလေးဆိုရေးထားအမှန်မသွားအမှားမြင်တာအဝိဇ္ဇာအဝိဇ္ဇာကိုသူအိဗယ်ဖွင့်တာလေအလွန်ရိုးရှင်းတယ်နော်အမှန်တိုင်းသွားနေတာမဟုတ်ဘူးတဲ့အမှန်တိုင်းမသွားယုံနေမကဘူးအမှားကိုမြင်နေသေးတာအမှန်ကိုမမြင်ယုံနေနေမဟုတ်ဘူးဝိဇ္ဇာရဲ့သဘောကသူကမဟုတ်တာကိုအဟုတ်ထင်တယ်ဟုတ်တာကိုလည်းမဟုတ်ဘူးလို့ထင်သူကနှစ်မျိုးသွားတာသူကဟုတ်တာ မဟုတ်တာကိုသိနေတာကိုမဟုတ်တာလည်းမသိဘူးသူကမဟုတ်တာကိုကြတော့လည်းသိနေသေးတယ်ဒီသဘောဒီသဘောဟုတ်လားအဲ့ဒါကိုပြောလို့အမှန်မသွားအမှားမြင်ကအဝိဇ္ဇာကြောင့်ချမ်းသာလိမ်တို့ရည်မျောကိုလည်းသုံးမျိုးမှုကံပြုစီမံ၍ဝိညာဉ်တွယ်ဆက်နံယုတ်ကလည်း6ရက်အာယတနာဖတ်တာ6ပြန်ဝေဒနာကြောင့်တဏှာ6တန်ဥပါဒဏ်နှင့်ဖြစ်ရန်အကြောင်းကံစင်လောင်း၍ရှိုးကောင်းဘဝဖြစ်ရပြန်ရာအိုကာတေကြီးပူအဆွေးနှင့်ငိုကြွေးကိုနွမ်းစိတ်မချမ်းမြပူပန်ရသည် လုံးဝဆင်းရဲစုတာဒီလောက်ပါဟုတ်လားအဲ့ဒါဒီမှာမြတ်စွာဘုရားကဒီနာယုတ်တွေဟာဘယ်မှာချုပ်မလဲလို့မေးနိဗ္ဗာန်မှာချုပ်တယ်လို့ဒါအကြံမြင်လေးမှတ်ရမယ်ပေါ့နော်ဒီမှာတော့ဘယ်လိုဖြေတော့ဝိညာဉ်ချုပ်သွားတဲ့အချိန်မှာနာယုတ်ချုပ်လိမ့်မယ်လို့ဒါပြောတာဟုတ်လားအဲ့ဒါဘုန်းတို့နောက်ဆုံးမေးဖြေလဲကြံတော့နော်အချိန်ရလဲပဲစိတ်ကနေပါနောက်ဆုံးမေးခွန်းလေးကဘာမေးတော့ဆိုတော့ရေစသင်္ခါတိဓမ္မတိရေစသေခပုထုဣဒံ တေတံမေနိဘကောဣရိယံပုတ်သောပပြုဟိမာရိတံဆင်ရကင်းတော်မူသောမြတ်စွာဘုရားလောကမှာကြင်ကြံကြိုးကိုအထုတ်လို့ပေါင်းမြောက်အောင်မြင်သွားကြတဲ့အဆုံးစွန်ရောက်သွားကြတဲ့တကယ်အထွတ်ထိပ်ရောက်သွားကြတဲ့အကျင့်ကျင့်ပြီးသားပုဂ္ဂိုလ်တွေရှိတယ်တဲ့ယန္တာပုဂ္ဂိုလ်ကိုပြောတာအတ္တခပုဂ္ဂိုလ်လို့လည်းခေါ်တယ်ဟုတ်လားနောက်အဲ့ဒီလိုယန္တာမဖြစ်သေးပေမဲ့လို့မဲ့ညာအဆင့်ဆင့်တွေရထားကြတယ်ပုထုဇဉ်လည်းမဟုတ်ဘူးနော်အတ္တခပုဂ္ဂိုလ်လို့ခေါ်တယ်နော်တိခပုဂ္ဂိုလ်လို့ခေါ်တယ်အဲ့ဒါကျတော့ဟုတ်လား အဲ့ဒါလိုမျိုးနော်အတ္တခပုဂ္ဂိုလ်တိခပုဂ္ဂိုလ်တနည်းအားဖြင့်နော်အရိယာပုဂ္ဂိုလ်တွေထဲမှာအဆင့်အမြင့်ဆုံးကယဟန္တာယဟန္တာကိုခေါ်တော့အတ္တခနော်သောတာပန်ကနေပြီးတော့နော်အနာဂမ်ထိခေါ်တော့တိခပုဂ္ဂိုလ်ဒီလိုမျိုးပြောတယ်ဟုတ်လားအဲ့ဒါလိုမျိုးဘုံဘုံတို့ပုဂ္ဂိုလ်တွေဟာသူတို့ဘလို့ကျင့်သုံးကြလဲနော်သူတို့ဟာအဲ့လိုဖြစ်သွားကြတာလေဟုတ်သူတို့ရဲ့သူတို့လိုဖြစ်ဖို့အတွက်ကျင့်ရမယ်အကျင့်တရားဘာတော့ဘလို့ကျင့်ရမလဲတေတံမေနိပကောဣရိယံ ဉာဏ်ပညာရင့်ကျက်တော်မူတဲ့မြတ်စွာဘုရားအဲ့ဒီပုံကိုယ်ရဲ့အကျင့်ဟောကြားတော်မူပါရိုးတော်ရိုးလေးပဲတရားကနော်တေချာလေးစဉ်းစားနော်ပေါက်မြောက်အပြီးဆုံးပေါက်မြောက်အောင်မြင်သွားကြတဲ့ပုံကိုယ်တွေရှိတယ်တဝက်တစ်ပြည့်အောင်မြင်နေတဲ့ပုံကိုယ်တွေရှိတယ်ဒါကအကျင့်မြင်လေးဘုံကနားလည်အောင်ပြောပြတာဟုတ်လားအဲ့လိုပုံကိုယ်တွေဟာဘလို့တွေကျင့်သုံးကြလို့သူတို့အောင်မြင်သွားကြတာလို့သူတို့ရဲ့နော်ကျင့်သုံးပုံကျင့်သုံးလေးကဘလို့တော့လို့မေးတာအဲ့လိုမျိုးဆိုပါဗျာဒါကိုလည်းပဲအကျင့်မြင်လေး တလုံးချင်းဒီအတိတ်ပဲကိုဖွင့်ပြမယ်ဆိုရင်တော့အများကြီးပြောကြရှိတာပေါ့လေဘလို့ဖြေပြမယ်ဆိုတော့ကာမေတုနာဘိခိစေယမနတ္တာနာဝီလောတိယကုသလောတဗ္ဗဓမ္မနာတတောဘိက္ခုပြိပစီဒီလိုမျိုးအရိယာဖြစ်အောင်ကြည်ကျင်ကြတယ်ယန္တာဖြစ်အောင်ကြည်ကျင်တယ်ဆိုလို့ရှိရင်တဲ့ကာမေတုနာဘိခိစေယကာမဂုဏ်တရားတွေရဲ့ပုံမှာပြင်းစွာတက်မဲ့တဲ့သဘောဖြစ်ရဘူးတဲ့နော်ကြည်ကျင်တဲ့စိတ်ပြင်းကျင်တဲ့စိတ် နမ်းရှူခြင်းနဲ့စိတ်စားတောက်ခြင်းနဲ့စိတ်တွေ့ထိခြင်းနဲ့စိတ်ဟုတ်လားဒါပါလေကာမအာယုန်ရဲ့ပုံမှာတက်မဲ့နေတဲ့သဘောပေါ့ဟုတ်လားတကယ်ချမ်းသာအစစ်အမှန်ကိုရပြီးတော့အတိလူညံနူးနဲ့ငြိမ်ငြိမ်အေးနေလို့တယ်ဆိုလို့ရှိရင်အဲ့ဒါနံပါတ်1ဘုံဘုံတို့စူးစမ်းအထောက်ရမယ်အပိုင်းပဲအဲ့ဒီမှာမရဘူးအဲ့ဒီမှာပဲအမြဲကြာရှုံးနေတယ်ဆိုရင်ရှေ့ဆက်ဖို့တိတ်ပြီးတော့မလွယ်ဘူးဟုတ်လားမြင်မြင်ဆက်စိတ်အားကြီးတယ်မြင်ဖို့စူးစမ်းရင်လည်းမြင်နေရင်လည်းပဲချိန်ကုန်သွားမှာပဲဒါပဲမြင်တော့မြင်ရမှာပါပဲဟုတ်လား ကိုမြင်နေတာလေးမြင်ဖို့ကြိုးစားနေတယ်မြင်တော့မြင်ရမှာဒါတရားတော့ရမှာရအောင်ဟုတ်လားကိုကြားနေတာကြားဖို့ကြိုးစားတယ်ကြားတော့ကြားရမှာပဲဒါပေမဲ့တရားတော့ရမှာမဟုတ်ဘူးတော့တရားကိုမမောတယ်တရားကိုရကျင်တယ်တရားကိုမျက်နှိုးတယ်ဆိုလို့ရှိရင်နံပါတ်1ကိုကဘာကိုထားခဲ့နိုင်ဖို့ကြိုးစားမှာလဲမျက်နှိုးစရာကောင်းတဲ့အာယုံတွေကိုထားခဲ့နိုင်ဖို့ကြိုးစားတယ်နော်ဘလူလေးပဲနေရနေရဘလူလေးပဲစားစားရတရားကိုသာလည်းအဓိကထားတဲ့စိတ်ကလေးပေါ့တရားကိုအဓိကမထားနိုင်တာကအဲ့ဒီကာမကိုမစွန့်နိုင်လို့ပဲတကယ်တမ်းက ကိုနာမနေခြင်းဘူးဟိုဟာမစားခြင်းဘူးဟိုဟာမကြည့်နိုင်ဘူးဟိုလူနဲ့မတွေ့ခြင်းဘူးဟောဒါပါတယ်တော့နော်ဘာလို့ပဲတွေ့ခြင်းနဲ့ဘာလို့ပဲမြင်ခြင်းနဲ့ဘလို့ပဲနေခြင်းနဲ့ဘလို့ပဲစားခြင်းနဲ့လို့ပြောနေတဲ့သဘောလို့မဆိုနိုင်ဘူးလားအဲ့ဒါဆိုလို့ရှိရင်ဘုန်းတို့တရားရနိုင်နိုင်မှာတရားရဖို့အတွက်ပထမအဆင့်ကိုဘုန်းတို့မကျော်လွှားနိုင်သေးတဲ့သဘောပေါ့အဲ့ဒီနားမှာပဲညှိနေအောင်ပဲပေါ့ဒါကြောင့်မြတ်စွာဘုရားနံပါတ်1ကာမေတုနာဘိလိစေယနော်ကာမတို့ရဲ့ပုံမှာပြင်းစွာတက်မဲ့မှုမဖြစ်ရဘူးတဲ့ပြီးတော့ဗာပြောတယ် မနတ္တာနာဝီလောတိယသဘောကျတယ်ဘုရားဒီကဒါလေးမနတ္တာနာဝီလောတိယဒီစိတ်ထဲမှာနော်ဘုန်းတို့ရဲ့စိတ်ထဲမှာအညစ်အကြေးတွေကင်းအောင်နေရမယ်တဲ့အညစ်အကြေးကင်းအောင်ဘုန်းတို့စူးစမ်းရမယ်မနတ္တာစိတ်ဖြင့်အနာဝီလောနော်မညစ်ညူးသောသူသည်တရားဖြစ်ရမနတ္တာအနာဝိလအနာဝိလဆိုတာနောက်ကျမှုမရှိတာ ရေတွေထဲမှာအနေတွေထအနေတွေရှုံကဲတကဲလောက်ချလိုက်မှဆိုရေရမှာဖြစ်သွားလုံးဝနောက်သွားမှာနော်အဲ့လိုပဲဘုန်းတို့ရဲ့စိတ်ကိုနောက်ကျစေတဲ့ညှဉ်းနှွမ်းစေတဲ့အရာတွေရှိဟုတ်လားအဲ့ဒီညှဉ်းနှွမ်းစေတဲ့အရာတွေမရှိအောင်နေရမယ်တဲ့မနတ္တအနာဝီလုံးညစ်ကြေးမှုနောက်ကျမှုမရှိအောင်နေရမယ်နှစ်ချက်ရှိပြီနော်ကာမမှာပြင်းစွာမတက်မဲ့ရဘူးစိတ်ကိုမနောက်ကျအောင်နေရမယ်နောက်ကျစေတတ်တဲ့ညှဉ်းနှွမ်းစေတတ်တဲ့တရားတွေကိုဖယ်ရှားပြီးတော့နေရမယ်ပြီးတော့မှပြော ကုသလောတပ္ပဓမ္မနာတပ္ပဓမ္မနာအလုံးစုံသောဒီယုတ်တည်နဲ့တဘာဝတရားတွေပေါ်ကုသလောကျွမ်းကျင်လိမ္မာသည်ဖြစ်ရမည်ကျွမ်းကျင်လိမ္မာသွားသူကအဆုံးစုံထိရောက်သွားအဲ့ဒါယန္တာဖြစ်မှယုတ်တည်နဲ့တဘာဝတွေအကြောင်းကိုအဆုံးစုံသူကလိမ္မာကျွမ်းကျင်သွားတာအဲ့ဒီလိုမျိုးဘုံဘုံတို့ဖြစ်ဖို့အတွက်ဘယ်လိုလုပ်မလို့တတော်ဘိက္ခုပြိပ္ပစီအဲ့လိုဖြစ်ခြင်းနဲ့ယဟန်တတော်တတိတရားဥရှိပြီးတော့ပြိပ္ပစီကျင့်ရမယ်တဲ့ဟောဒါလေးကဂါထာတူတူလေးနဲ့အရန်ကောင်းသိလားပြန်ပြောမယ်နော် အရိယာဖြစ်ခြင်းနဲ့ဆိုရင်ဘယ်လိုကျင့်မလို့နံပါတ်1ကာမအာယုန်တွေရဲ့ပုံမှာဖြတ်တောက်နိုင်ရမယ်ထားနိုင်ရမယ်မမြင်လည်းရတယ်မကြားလည်းရတယ်ဆိုတာမျိုးပေါ့ဟုတ်လားပြီးတော့နံပါတ်2ပါနော်စိတ်မှာညင်ညူးရောင်းတရားတွေတွင်းကွာအောင်နေရမယ်စိတ်ကလေးကြီးနေအောင်လုပ်ရမယ်စိတ်ကပင်ကတော့ကြီးပြီးသားသူကဘုန်းတော်နောက်ကျတဲ့တရားတွေညင်နှောတဲ့တရားတွေလက်ခံလက်ခံနေလို့စိတ်ကမကြီးမလင်ဖြစ်နေဟုတ်လားအဲ့လိုမျိုးဘုန်းဘုန်းတို့ကာမမှာပယ်ပြီးတော့ကာမကိုမတက်မဲ့ဖဲနဲ့စိတ်ကိုကြည်လင်အောင်ထားပြီးရင်ဘာဆက်လုပ်မလို့ တတိတရားနဲ့ကျင့်မယ်ဘာတော့အဲ့ဒါတတိပဋ္ဌာန်တရား၄ပါးကိုပြောတာ။ရုပ်ကာယရဲ့ပုံမှာခံစားမှုရဲ့ပုံမှာစိတ်အတွေးတွေရဲ့ပုံမှာနော်တရားဓမ္မတွေရဲ့ပုံမှာတတိထားပြီးတော့ဘုံဘုံတို့စူးစမ်းနေတတိနဲ့နေအဲ့လိုနေရင်သူဘာဖြစ်သွားမှာလဲ။ဉာဏ်တွေအစစ်စစ်မြင့်ပြီးတော့နော်ကုသလောတပ္ပဓမ္မနာဖြစ်သွားပြီ။ကုသလောတပ္ပဓမ္မနာအလုံးစုံသောတရားတွေမှာကျွမ်းကျင်နေမှသွားမယ်တဲ့။ဒီရုပ်တွေဒီနာတွေဒီတဘာဝတရားတွေကဘာကြောင့်ဖြစ်တာ။အဘယ်ချင်းကျတော့ပြတ်သွားပြီ။သူ့ရဲ့ဖြစ်ချင်းရဲ့အကြောင်းတရားလည်းသိတယ်။ လို့ပြက်သွားတယ်ဆိုတာလည်းသိတယ်ဒီယုတ်တိနန္ဒရဲ့တာယာပဲကိုလည်းသိတယ်အပြစ်ကိုလည်းသိတယ်ထွတ်မြောက်ပါကိုလည်းသိတယ်ဒါနဲ့ပတ်သက်ပြီးတော့အကုန်လုံးထုံးလို့ချီရေလိုနောက်တာအကုန်သိသွားကျွမ်းကျင်သွားအဲရဟန္တာဖြစ်သွားတယ်လို့ပြောတာတဲ့နားတယ်နော်ကာမေတုနာဘိကိစေယမနတ္တာနာဝီလောတိယကုသလောတပ္ပဓမ္မနာတတောဘိက္ခုပြိပစီ နောက်ထပ်မေးကြဖြေကြမယ့်ဟာတွေဘယ်လောက်ကောင်းလဲမကောင်းလဲတော့ဟိုကောင်းတာတော့အကုန်လုံးကောင်းပါတယ်လေစကားနည်းနည်းလွန်သွားတယ်ဟုတ်လားဟိုဘယ်လောက်နားလည်နိုင်မလဲဘယ်လောက်အရသာခံနိုင်မလဲမခံနိုင်မလဲတော့ဘုံဘုံမသိဘူးဟုတ်လားဒီအထိတော့တော်တော်ကောင်းနေပြီနော်နောက်ဟာတွေအကုန်လုံးဘုံဘုံကမလိလာဘူးစိတ်ထဲရတာပြီးပြီးတော့မှဈာထဲမှာရက်တွေရှိတော့အေးအေးဆေးဆေးလေးလိလာကြည့်ရမယ်ပေါ့ဟုတ်လားခုနောက်ဆုံးမေးခွန်းလေးနော်ကျင့်လို့လုံးဝအောင်မြင်သွားကြတဲ့ရဟန္တာပုဂ္ဂိုလ်ကြီးတွေရှိတယ် တစိတ်တရေတာအောင်မြင်နေကြတဲ့အရိယာတွေလည်းရှိတယ်ဒါပါခေါ်တော့တိခပုဂ္ဂိုလ်အတိခပုဂ္ဂိုလ်ဟုတ်လားအဲ့ဒီအရိယာသူတော်စင်တွေကဘလို့ကျင့်ကြတာတော့လို့မေးလို့မြတ်စွာဘုရားအေးအရိယာဖြစ်ရှင်နေဆိုရင်တော့ကာမအာယုန်တွေပေါ်မှာပြင်းထန်တာဆွဲလန်းမှုမရှိဘဲနဲ့စိတ်ထဲမှာညှဉ်းညွတ်မှုမရှိဘဲနဲ့နော်တတော်တတိရှိပြီးတော့တတိတရားလက်ကင်ထားပြီးတော့နော်တရားအားလုံးမှာကျွမ်းကျင်နေမှာအောင်လို့လို့ပြောတာဟုတ်လားတော့ဘုန်းကဒီမှာစာလေးထဲမှာတောင်ရေးထားသေးတယ်နော်ပြောရတာလေးအဆင်ပြေအောင် မနတ္တနာဝီလို့သိတာနော်စိတ်ကိုညှဉ်းနှွမ်းစေတတ်တဲ့တရားတွေမဝင်မှစိတ်ကကြည်လင်တန့်ရှင်းပါဟုတ်အဲ့တော့စိတ်ကိုညှဉ်းနှွမ်းစေတဲ့တရားတွေကဘာတော့ဆိုတော့ဘုန်းတော်ဝိတ္တသုတ်တံအလိုရပြောရလို့ရှိရင်19မျိုးတောင်မြတ်စွာဘုရားပြောထားတာရှိကြားဖို့ပါတဲ့ဒီတရားလေးကိုဒီလိုတွေဒါပေမဲ့ဆက်ဆက်ပြီးတော့နော်နားလည်မှုကလေးကြီးအောင်ဘုန်းတော်ပြောတာရဟန်းတို့တဲ့ပင်ကညှဉ်းနှွမ်းနေတဲ့ဝိပ္ပောကိုပကြီးဆရာသူကြိုက်တဲ့ဆေးအောင်ခြေလို့မရဘူး အစင်းရောင်တင်လို့အစင်းရောင်ထွက်မှာမဟုတ်ဘူးညိုရောင်လည်းထွက်ချင်ထွက်လာမှာအောက်ကအယောင်ကြီးကဖြစ်ချင်လို့ဖြစ်နေတာဟုတ်အဝိကမတန့်ရှင်းတဲ့အတွက်ကြောင့် तू တင်တဲ့အယောင်ဟာဒီပုံမှာဖြစ်ချင်တယ်လို့ဖြစ်လာမှာမဟုတ်ဘူးအဲ့ဒါလိုပဲတဲ့နောက်ကျတဲ့စိတ်နဲ့ကောင်းမြတ်တဲ့ဘဝကိုမရနိုင်ဘူးဖြူးရှင်းနေတဲ့အဝိကလေးကိုပကြီးစရာ तू ကြိုက်တဲ့ဆေးရောင်ချေမယ်ဆိုရင်ကြိုက်တဲ့ဆေးရောင်ချေလို့ရတယ်အဝါတင်လိုက်ရင်လည်းအဝါပဲတတ်မှန်လေးအနီတင်လိုက်ရင်လည်းအနီပဲဘာမှမရောအောက်ခံပါရောမှမရှိရဘူး အဲ့လိုပဲဖြူရှင်တန်ရှင်းတဲ့စိတ်နဲ့ကောင်းမြတ်တဲ့ဘဝကိုရလိမ့်မယ်လို့မျှော်လင့်ရတယ်။အဲ့လိုတွေဟောပြီးတော့မြတ်စွာဘုရားတတ္တဝါတွေရဲ့စိတ်ကိုညှဉ်းနှွမ်းစေတတ်တဲ့သောတော်ပြောခဲ့တဲ့နော်အနာဝိလနော်မနောက်ကျစေရလို့ပြောနောက်ကျစေတတ်တဲ့တရားဘယ်နှမျိုးဆုံး16မျိုးတောင်ဟောတယ်။နံပါတ်1အဘိဇာတဲ့။သူများပစ္စည်းရခြင်း။ထိုက်တဲ့အရင်ဒီမပေးဘဲနဲ့အလကားရခြင်းတာကိုပြောတာ။ကြားခြင်းတဲ့စိတ်တွေရှိရနော်။ဥထုဇဉ်တွေမှာဝိသမလောဘတဲ့ ကိုလိုချင်တာတစ်ခုကိုမတရားတဲ့နည်းနဲ့ရဖို့ကြိုးစားတာပေါ့ဝိသမလောဘတဲ့ဒါတွေကစိတ်ကိုအယံပူလောင်စေတယ်ညှဉ်းနှွမ်းစေတယ်အဲ့ဒီအဆင့်ရောက်သွားတယ်နောက်ပြပါဒမကျေနပ်မချမ်းနိုင်ဒေါသတွေတဲ့ဟုတ်လားများသောအားဖြင့်တက်ရှိတတ္တဝါရဲ့အပေါ်မှာဘုံဘုံတို့မကျေနိုင်မချမ်းနိုင်ဖြစ်ကြတယ်ဒါပါခေါ်တော့ပြပါဒနောက်ကောဒအမျက်ထွက်တယ်ဥပနာဟတဲ့ရံညိုးဖွဲ့တယ်မက္ခကျေစုကန်းတယ်ပလာတဂုံတုဂုံမြိုင်းလုပ်တယ်တလုံးချင်းအသေးစိတ်သိကျင်တော့အဲ့ဒီတုတ်တန်ရှာပြီးတော့ နာယူကြည့်ပေါ့နော်နောက်ပြီးတော့ပါအိတ်တာမေရှိရိယနော်မနာလိုခြင်းဝန်တိုခြင်းဖြစ်တယ်မာယာတာထေယရှိတဲ့အပြစ်ကိုဖုံးကွယ်တယ်မရှိတဲ့ဂုဏ်ကိုဖော်ပြတယ်မာယာနဲ့တာထေယပြောကြရရင်ကောင်းတယ်ဟုတ်လားမာယာဆိုတာဘာလို့မရှိတဲ့အရှိတဲ့အပြစ်ကိုဖုံးကွယ်တာသူကဟုတ်လားတာထေယဆိုတာဘာလို့မရှိတဲ့ဂုဏ်ကိုဖော်ပြတယ်လူအထင်ကြီးခံစီခံကျင်လို့ပေါ့ဟုတ်လားဓမ္မတာရမဓမ္မဆိုတာ နော်ခက်ထန်တာရံပဆိုတာချုပ်ချယ်လာသူများပိစာတယ်ဝင့်ဝင့်ဆွတ်တယ်ဟုတ်လားမာနမြင့်မာမောက်ကြွတက်ကြွမာမာနအတိမာနအလွန်အလွန်မာနကြီးတယ်ပေါ့နော်မဒရှင်မူးနေတာဖြစ်နေတဲ့အခြေအနေလေးနဲ့ตายရပြီးတော့ဟုတ်ထင်တယ်ပေါ့နော်ပမာဒမေ့လျော့နေတာတရားဘယ်နှမျိုးလဲ18မျိုးအဲ့ဒါစိတ်ကိုညှဉ်းညူးစေတဲ့တရားဆိုတာအဲ့ဒါဘုံဘုံကမပြောပြပဲကြံတယ်မှာဆိုလို့မှတ်ထားဟုတ်လား အဲ့တော့တရားဟောတာတဏှာကြီးတောင်ရှိသွားပြီနော်တဏှာကြီးတောင်ရှိသွားပြီအဲ့တော့ဘုန်းတို့ဒီနေ့နော်အဇိတမာနဝပု္ပ္ပာနော်ဘာဝရီဆရာကြီးအသက်120ရှိတဲ့ဘာဝရီဆရာကြီးရဲ့နော်တပည့်ကြီး16ဦးထဲကအကြီးဆုံးတပည့်အဇိတလူလင်ဟုတ်လားသူတို့ကွာစားအသက်80ဝန်းကျင်နေရှိနေဆိုတော့တကယ်ကဟုတ်လားခုသူမေးတဲ့မေးခွန်းဘယ်နှချက်တော့ရှစ်ချက်အကုန်လုံးပြန်ပြီးတော့နှိမ့်ချုပ်နေလို့ရှိရင်တရားရှည်တော့မယ်နော် အဲ့တော့ပါပြီးသားဆိုတော့အနှစ်မချုပ်တော့ပါဘူးဟုတ်လားလွတ်မြောက်ကြောင်းလမ်းစဉ်မေးတယ်လို့ပဲအကြံဉာဏ်လေးမှတ်ရမယ်ပေါ့နော်ဒါကြောင့်ဒီထဲမှာမြတ်စွာဘုရားဆုံးမထားတဲ့အဆုံးအမတွေဖြေကြထားတဲ့အဖြေတွေကိုယ့်အတွက်အကျိုးမရှိတာတွေကိုပယ်ရှားပြီးတော့အကျိုးရှိတာတွေကိုဖြစ်ပွားအောင်ကြိုးစားနိုင်ကြပါစေလို့ဘုံဘုံတို့ဆန္ဒပြုပြီးတော့ဒီကနေ့ပြုလို့အထောက်အသောဒါနသီလတမာတိပညာကုသိုလ်ကောင်းမှုအဆုစုတို့ရဲ့အစွမ်းတတ္တိကြောင့် ဖရာတပည့်တော်တို့ဒီမဲ့ညာပူညာမျက်နှိပ်ပါကိုလျင်မြန်ထုတ်ချောက်မျက်မှောက်ပြုပရစေကုန်သောဟုပတ္တနာအောင်စုပြုကြကုန်ရာတည်း